ယနေ့မြတ်စွာဘုရားဟောကြားတော်မူထားခဲ့တဲ့ဓမ္မပဒထကတာမှာလာတဲ့ပင်ဆက်ကဒါယကယမနာဝတ္ထုကြောင့်လေးကိုဘုန်းကြီးယောဂီတို့ဒီနေ့ဟောကြားပေးဖို့ပါပင်ဆက်ကဒါယကဆိုတာက ပင်စဆိုတာကငါးခုဧကဆိုတာကအမြတ်ဒါယကဆိုတာကတော့အဲ့ဒီငါးမျိုးသောအလှူများကိုဥဥဖြာဖြာမုံမုံမြတ်မြတ်လှူဒန်းတဲ့ဒါယကလို့ဒီလိုသိကြရအလှူငါးမျိုးကိုဒီပုဂ္ဂိုလ်ဟာ ကိုရှာပြန်ရှုလေးရှိတယ်။နောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာအဲဒီပုံနာသမီးမောင်နှံနှစ်ဦးကိုချီးမြှောက်တဲ့အခါမှာလေးလေသူတို့ကတ္တဗမြတ်စွာဘုရားလက်ထက်ကတရားလေးတစ်ကြိမ်နာခဲ့ဘူးတယ်လို့ဆိုတယ်။အဲဒီ တရားတစ်ချိန်နာခဲ့ဘူးတာလေးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားငါဘုရားသူတို့ကိုအဲ့ဒီနာခဲ့ဘူးတဲ့တရားနဲ့ဆက်ဆက်ပြီးတော့ပြောလိုက်သူတို့တရားရနိုင်တယ်ဒီတော့ဒီပုဂ္ဂိုလ်တွေကငါချင်းမြောက်ပေးမှဖြစ်မယ်ဆိုပြီးတော့ကတ္တမမြတ်စွာဘုရားလက်ထက်ကတရားလေးတစ်ချိန်ပဲနာဘူးတာဘယ်နှချိန်နာဘူးတာလဲ အဲ့ဒီတစ်ချိန်နာဘူးတဲ့ပုဂ္ဂိုလ်ဟာနောက်ဂေါရမမြတ်စွာဘုရားလက်ထက်ခါကာလကြတော့ဒီလိုပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားလေးဟောတာအဲ့ဒီတစ်ချိန်မဲ့သူတို့ကိုဟောခဲ့တာကတ္တဗမြတ်စွာဘုရားလက်ထက်ကတရားတစ်ချိန်နာခဲ့ဘူးတဲ့ပါရမီကုသိုလ်ပေါ့ဘာကုသိုလ်လဲ အဲ့ဒီပါရမီကုသိုလ်လေးကနောက်ဘုရားလက်ထက်ရောက်တဲ့အခါကျတော့ဒီပါရမီပြည့်စုံပြီဆိုတဲ့အခါတရားတစ်ကြိမ်ဘုရားရှင်ဟောကြားလိုက်တဲ့အခါကျတော့အရှင်သူနာခဲ့မှုတဲ့တရားနဲ့ဆက်ဆက်ပြီးတော့မြတ်စွာဘုရားဟောလိုက်တဲ့အခါသဘောပေါက်ပြီးတော့တရားအသိဉာဏ်ဒူးတွေမရဘူးလားကဲဒီကနေ့ဘုန်းကြီးတို့အခုကျောင်းသူကျောင်းသား ခုတရားရိပ်တာကိုရောက်လာပြီတရားရိပ်တာရောက်လာပြီဆိုတဲ့အခါကလည်းကြတော့တရားလို့အားထုတ်ရတော့မယ်အပြင်ကျောင်းနေမှာနေတာနဲ့မတူတော့တရားရိပ်တာကျောင်းဆိုရင်တရားအားထုတ်ရတော့မှာအဲတော့ဒီတရားအားထုတ်တဲ့အခါကလည်းမှာစိတ်ပါတာလည်းရှိတယ်စိတ်မပါတာလည်းရှိတယ်တခါတရံမှာစိတ်မပါဘဲနဲ့လုပ်နေရတာရှိတယ် အခုရိတ်တာကိုရောက်လာတယ်ဆိုတဲ့ကောအချို့ပုဂ္ဂိုလ်ကတော့ငါစေရသာမှုပဲပြီးတာနဲ့အတရားရိတ်တာဝင်ပြီးတော့တရားအားထုတ်မယ်ဆိုတာသူ့ရဲ့စိတ်ထဲကကိုကသူကတရားစေရန်ဖြည့်ပြီးရင်တရားစခန်းဝင်ပြီးတော့တရားအားထုတ်မယ်ဆိုတာသူ့တရားတရားနဲ့သူဖြစ်ပြီးသားအဲဒီလိုပုဂ္ဂိုလ်မျိုးကတော့ဘုန်းကြီးတို့အထူးတိုက်တွန်းစရာမလိုတော့ ဒိဋ္ဌာရောက်တာနဲ့ပဲသူကယောဂီပုံစံကျသွားတရားအထုတ်ပုံအထုတ်နည်းကိုတည်တည်ချာချာနာကြားတယ်မှတ်မှတ်သားသားနာကြားတယ်နာကြားပြီးတော့လည်းပဲဒီဒိဋ္ဌာရဲ့စီမင်းစည်းကမ်းအတိုင်းပဲထိုင်ရှုမှတ်ရမယ့်အချိန်ကိုစိတ်ကနာနာဒီစိတ်ကလေးဘယ်မှမတော်အောင်ထိုင်ပြီးရှုမှတ်တယ်ဈဉ္ညာလျှောက်ရှုမှတ်ရမယ့်အချိန်ရောက်ပြန်တော့လည်းပဲဈဉ္ညာအမှတ်နဲ့ မိမိစိတ်လေးကိုဘယ်မှမသွားအောင်ထင်ကြောင်ပြီးတော့ရှုမှတ်အားထုတ်တယ်အဆောင်ရောက်ပြန်တော့လေမိမိအဆောင်မှန်မှုမိမိရဲ့လှုပ်ရှားမူရာလေးတွေတန်းရှုမှတ်အားထုတ်တယ်ဒါကတော့သူ့အတ္တတရားနဲ့သူ့တ္တတရားနဲ့တူလာတာသူကတော့သူ့တိုက်တွန်းစရာမလိုဘူးပေါ့ဒါပေမဲ့အဲ့ဒီအခြားပုဂ္ဂိုလ်ဒီလိုတရားတရားနဲ့တရားဝင်မယ်တရားစခန်းဝင်မယ်ဆိုတော့ ဒီပုဂ္ဂိုလ်တွေကြည့်ပြီးဟာငါတို့လည်းဝင်အောင်မယ်ရွံ့ရောင်ဝင်လာတဲ့ပုဂ္ဂိုလ်ဒီရောက်တော့ဘာလုပ်ရမှမသိရင်းလာရောက်တဲ့အခါကျတော့ဘာလုပ်ရမှမသိဘူးသူများထိုင်ထိုင်သူများထားထားသူများသွားသွားဖြစ်နေသူများထိုင်လို့တော့ဘုဒ္ဓထိုင်နေတာဘာမှရှုမှတ်တာကိုရှုမှတ်တွေ့ခြင်းဟာတွေ့စဉ်းစားခြင်းဟာစဉ်းစားပြီးတော့ဒါနဲ့ပဲရှင်းကုန်တာလေအများကြီးစိတ်မပါဝင်ဘူး တရက်လောက်နေပြီးပြီဆိုရင်ဟာမလွယ်ဘူးပင်ပန်းနေငါတော့ဒီမလွယ်ဘူးဒါပေမဲ့တရားဝင်မယ်ဆိုပြီးတော့ပြောခဲ့တာဆိုတော့ဒီကြတော့လည်းပြန်လို့လည်းမဖြစ်ပြန်အဲ့ဒီလိုနဲ့စိတ်မပါဘဲနဲ့နေတာနေရဒီတရားအလုပ်ကိုထိုင်တာထိုင်ရတယ်ဒါပေမဲ့စိတ်မပါဘဲနဲ့လုပ်နေရဘုန်းကြီးကတော့စိတ်ပါပါမပါပါ တကယ်လို့စိတ်ပါဝင်စားစွာနဲ့အားထုတ်မယ်ဆိုရင်တရားသဘောကြီးဉာဏ်ဉာဏ်သိနိုင်တယ်တကယ်လို့စိတ်မပါဘူးဆိုရင်လည်းအားထုတ်ပါအားထုတ်တဲ့အတွက်တရားမတွေ့တော့မှပါရမီကုသိုလ်တော့မရဘူးလားပါရမီကုသိုလ်တော့ရသွားမယ်မိမိတို့အဲ့ဒီဟိုအနှောင့်အယှက်အခြားယောဂီတွေကိုတော့အနှောင့်အယှက်မဖြစ်စေနဲ့ မိမိလွတ်နိုင်သလောက်တော့မိမိပါရမီကုသိုလ်တွေရသွားမယ်။အခုဒီမှာတရားနည်းတစ်ချိန်နာရမှာမဟုတ်ဘူးဒီရိတ်တာအတွင်းမှာရှိနေတဲ့၍နေ့စဉ်မနာခြင်းလေတရားကနာရမှာပဲ။နာခြင်းလည်းလေနာရမှာပဲဆိုတော့နာခြင်းလို့နာရင်မှတ်မှတ်သားသားဖြစ်သွားပြီ။မနာခြင်းပဲနဲ့နာနေရရင် ဒီတရားတွေကိုနားမလည်ဘူးသဘောမပေါက်ဘူးဆိုပေမဲ့တရားနာရတဲ့ဘာဝနာကုသိုလ်မရဘူးလားမြတ်စွာဘုရားလက်ထက်ကဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခက္ကနာတို့မှာပေါ့ဒါလည်းကတ္တဗမြတ်စွာဘုရားလက်ထက်ကတောချောင်းအနည်းမှရှိတယ်ဘုန်းကြီးတို့ဘာမှမသိတဲ့အဟိတရိစ္ဆန်ဖြစ်တဲ့တောကျင်ပါလေ တောချောင်းလေးမှနေတာနော်ဘာမှမသိဘူးဒီတောချောင်းမှနေတဲ့သံဃာတော်များရဲ့ဆွမ်းကြံကွန်းကြံလေးတွေပြစ်ကျဲထားတာလေးကိုကောက်ယူပြီးစားတော့ပြီးအတွက်မွေးဝမ်းကြောင်းပြုနေတဲ့တောချက်ကလေးဒီနေ့မှာဒီတန်ဃာတော်တွေဆွမ်းစားပြီးလို့ဆွမ်းကြံကွန်းကြံလေးတွေပြစ်ပြစ်ကျဲပြီးတော့တန်ဃာတော်များကလည်းပဲအာယုဇောင်းလေးဖုံးပေးပြီးတာနဲ့မိမိတို့ ကျင့်ပွားရမယ်ပဋိပဌာနာသုတ်တံတရားကိုရွပွားတရစေနေကြတယ်တတိပဌာနာသုတ်တံဗာသုတ်တံလေအခုယောဂီတို့အားထုတ်နေတဲ့တတိပဌာနာသုတ်တံအဲ့ဒီတတိပဌာနာသုတ်တံကြီးကိုဧကံယနောယံဘိကဝေမေဃောတတ္တနံဝိတုဒ္ဓိယသောကပရိဒေဝနံဓမ္မဒိကမယဒုက္ခဒေါမနတနာအထေကမယ ယာယတာအဓိကမယနိဗ္ဗာနတာပစ္စည်းကရိယာယယရိဒံသတ္တရောတတိပဋ္ဌာနာအဲ့ဒီတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုဒီတန်ဃာတော်များရွတ်ပွားနေကြတယ်အဲ့ဒီအချိန်မှာဟောဒီတောကျမ်းမလေးဟာတန်ဃာတော်များစွန့်ကြဲထားတဲ့အဲ့ဒီဆွမ်းလုံးလေးတွေထမင်းလုံးလေးတွေကောက်စားနေတဲ့လေပူဇာလေးမှာနေစာလုံးရင် အဲဒီမှာဆွမ်းလုံဓမင်းလုံးလေးတွေကောက်စားရင်းနဲ့သံဃာတော်များရွတ်ပွားနေတဲ့အဲ့ဒီတတိပဌာနာသုတ်တံတရားနားထဲမှာကြားသံဃာတော်များရွတ်ဆိုနေတဲ့အတန်လေးကိုကြားနေရတော့စိတ်ထဲမှာကြည်လင်းနေတယ်သုတ်တိကြည်ကြည်လင်းလင်းနဲ့အဲ့ဒီအတန်လေးပေါ်မှာအာယုံဆိုင်ပြီးတော့နေစာလုံးနေတယ်ဆုံးလုံးလေးတွေစားပြီးတယ် ဘုန်းကြီးတို့ဒီအဟိတရိစ္ဆာန်ဆိုတော့တန်ဃာတော်များရွတ်တဲ့တရားတန်ကိုနားလေသလားနားမလေဘူးလားနားမလေဘူးဘာမှနားမလေဘူးတရားကိုနားထောင်ပြီးလို့လေသူတရားမရနိုင်ဘူးဘာမှမရနိုင်သို့တော်နားမလေပြီမဲ့တန်ဃာတော်များရွတ်ပွားတဲ့အဲ့ဒီတရားအတန်လေးပေါ်မှာသူအာယုံဆိုင်ပြီးတော့နားထောင်နေတယ် အဲ့လိုတရားအတန်ပေါ်မှာအာယုံစိုက်ပြီးနားထောင်နေတယ်ဆိုတော့သူစိတ်ဟာကုသိုလ်စိတ်ဖြစ်နေမလားအကုသိုလ်စိတ်ဖြစ်နေမလားဘုန်းကြီးတို့ယောဂီများနားမလည်ဘဲနဲ့နားထောင်နေတာတောင်တရားအတန်တော်ဖြစ်တဲ့အတွက်ကုသိုလ်စိတ်ဖြစ်နေတယ်အခုဘုန်းကြီးတို့အားလုံးသောပုဂ္ဂိုလ်များဟာလူသားတွေဖြစ်တယ်အားလုံးဟာအထက်တန်းကျောင်းသားလေတန်းကျောင်းသားတွေဖြစ်တယ် ဒါတရားတော်ဆိုတာနားလည်နေပြီဒါတရားစကားကိုနားလည်နေပြီသဘောမပေါက်တာလည်းရှိဩခုဆရာတော်ရွပွားနေတာမြတ်စွာဘုရားရဲ့တရားတော်ကြီးဘုရားရှင်ကိုယ်စားငါတို့ကိုပြန်လည်ပြီးတော့ရွပွားပြီးတော့ဟောကြားနေတာဆိုတာတရားဆိုတာသိတယ်ဟိုအေးတိရစ္ဆာန်လေးကတရားဆိုတာတော့မသိဘူးမသိဘဲနဲ့နားထောင်တဲ့အခါမှာရိုးရိုးသေးသေးစွတ်စွတ်ဆက်ဆက်နားနားထောင်နေတယ် အဲ့ဒီအချိန်မှာကောင်းငင်ကသိမ့်ဆုံကြီးကအစာရှာနေတာအဲ့ဒီအစာရှာနေတဲ့အချိန်မှာဒီကြက်ကလေးကတန်ဃာတော်များနေစာလှုံရင်းနဲ့တန်ဃာတော်များရွတ်နေတဲ့အဲ့ဒီတတိပဌာနာသုတ်တံတရားအတန်ပေါ်မှာအာယုဆိုင်ပြီးတော့နာကြားနားထောင်နေတယ်မှာပဲသိန်းစုံကြီးကအစာတော့တွေ့ပြီဆိုပြီးတော့တခါတည်းထိုးတုတ်ပြီးတော့တစ်ဖက်က ခြေထောက်နဲ့ကိုယ်လုံးကိုကုပ်လိုက်တယ်တစ်ဖက်က လေပင်ကိုဆွဲဖြတ်လိုက်တာချက်ချင်းနဲ့အဲ့ဒီမှာတရားနားထောင်နေတဲ့အချိန်တတိပဌာနာသုတ်တန်ကြီးမှာမသိပဲနဲ့ဘာမှနားမလည်ပဲနဲ့အဲ့ဒီနားထောင်နေတဲ့အချိန်လေးမှာသိဆုံးသွားတာဆိုတော့ကုသိုလ်စိတ်နဲ့တည်တာလားအကုသိုလ်စိတ်နဲ့တည်တာလားကဲအဲ့ဒီကုသိုလ်စိတ်ကလေးနဲ့တည်သွားအဲ့ဒီကုသိုလ်စိတ်ကလေးနဲ့တည်သွားပြီးတော့အဲ့ဒီမှာ ချက်ချင်းပဲသူဟာသူကတိဘဝဆိုတဲ့လူဘုံလူဘဝကိုသူဘဝကူးသွားတာကောင်းတဲ့စိတ်ကုသိုလ်စိတ်ကလေးနဲ့ကွယ်လွန်သွားဘုန်းကြီးကဆိုလိုရင်းကဒီလောက်ကိုဆိုလိုရင်းမဟုတ်သေးဘူးအဲဒီကနေလူဘဝမှာသူဟာလူဘဝကနေပြီးတော့အစဉ်အဆက်တစ်ခါတစ်ထေသမီးဖြစ်တဲ့အခါဖြစ်တဲ့ဘယင်သမီးတော်ဖြစ်တဲ့အခါဖြစ်တဲ့ဆင်းရဲသူဆင်းရဲသားဘဝရောက်တဲ့အခါရောက်တဲ့ဘဝတွေအမျိုးမျိုးကျင်လေတာ အဟိတရိစ္ဆာန်ဘဝရောက်သွားတဲ့ခါလေးရောက်သွားတယ်ဘဝတွေအမျိုးမျိုးကျင်လည်ပြီးတော့နောက်တခါတထေသမီးလေးဘဝရောက်သွားတယ်သုမနဆိုတဲ့တထေသမီးလေးဘဝရောက်သွားတယ်အဲဒီဘဝရောက်တဲ့အခါမှာနေပြည်တော်ကအမတ်ကြီးတူဦးနဲ့အိမ်အောင်ကြနေပြည်တော်ကအမတ်ကြီးတူဦးနဲ့အိမ်အောင်ကြတဲ့အခါဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့သားတော်များဖြစ်တဲ့ရှင်လူရုဒ္ဓမထေရမြတ် အဲဒီမှာဆွမ်းခံကြွဆွမ်းခံကြွတဲ့အခါတစ်ချိန်လုံးကမြတ်စွာဘုရားနဲ့ရှင်လူတို့တာဆွမ်းခံကြွခြင်းမှာဘုရားရှင်ကိုရောင်မြတ်ကြီးမိတ်ရှိတာလေးကိုကြားဘူးတယ်အဲဒီမှာဝက်လေးတစ်ကောင်ကဝက်စခြင်းထဲမှာတစ်ခါတည်းတရှုံရှုံနဲ့စားနေတာကိုကြည့်ပြီးမြတ်စွာဘုရားပြုံးတော်မူလို့ဒီတော့အနန္တကဘယ်အကြောင်းအရာကိုမြင်လို့ပြုံးရတယ်လို့ပြောတော့ဒီဘောလေးမှာအနန္တတဲ့အဲ့ဒီဝက်လေးကြည်တာတဲ့သင်မြင်တယ်မို့လားတဲ့ တစ်ချိန်လုံးကတော့သူဟာဇမဘုံဇမလောကမှာဇမပြည်မှာအယောင်ဆင်းတဝန်းဝန်းတလက်လက်နဲ့နေထိုင်နေတဲ့ဇမပဲအခုအဲ့ဒီကနေသူတိစိတ်ရှားပြီးဟောဒီဘဝရောက်လာတဲ့အခါကျတော့ကြည်သမ်းပါအောင်လို့ဝဲမာလေးဘဝမှာဝဲစခြင်းနဲ့မှာတရှူရှူတရှုပ်ရှုပ်နဲ့စားနေရတယ်အဲ့ဒီချိန်လုံးကဒီမှာအနုရုဒ္ဓမထင်တဲ့တို့နောက်ကပန်းလာတဲ့ဆုံးခံကြွတဲ့နောက်ကအခုမြတ်စွာဘုရားမပါဘဲနဲ့ ရှင်အနုရုဒ္ဓမထေရဆောကံကြွတဲ့အခါဒီတတိယသမီးလေးကိုတွေ့တဲ့အခါရှင်အနုရုဒ္ဓကဩကြည်စမ်းမအောင်ဒီဝိမာန်လေးကအခုတတိယသမီးတောင်ဖြစ်နေပါပေါ့လားတကိုးရှင်တွေကိုအကုန်သိတာကြည်စမ်းတခြင်းကဝိမာန်လေးကအခုတတိယသမီးတောင်ဖြစ်နေပါပေါ့လားဒါဘောရမမြတ်စွာဘုရားလက်ထက်မှာပဲရှိသေးတယ်အဲဒီမှာတတိယသမီးလေးကအခု အဲဝမ်းမလေးကတစ်ခေတ်သမီးဖြစ်နေပါပေါ့လားလို့ပြောတာကိုရှိကတွန်းအားနေတဲ့အဲ့ဒီအမတ်ကြီးရဲ့ဇနီးဖြစ်တဲ့တစ်ခေတ်သမီးသူမနာလေးကကြားတယ်ကြားတော့ငါတစ်ချိန်လုံးကငါဝမ်းမလေးဆိုပါလားသူပြန်ပြီးတတိထားလိုက်နောက်ကရှင်တို့တို့တံမထေရကိုဆွမ်းခံကြွရင်းကနေနောက်ပါတန်ဃာတော်များကိုပြောလိုက်တဲ့စကားကိုကြားလိုက်ကြားလိုက်တဲ့အတွက်ကြောင့်မို့သူကပြန်ပြီးတော့ဆင်ကျင်လိုက်တာ အဲ့ဒီတထေသမီးလေးကဆင်ញင်လိုက်တာသူ့ရဲ့ဘဝကိုနောက်ကဖြစ်ခဲ့တဲ့ဘဝပေါင်း20ပြန်ပြီးမြင်တယ်တဲ့ဘဝပေါင်းဘယ်လောက်ပြန်မြင်လဲဘဝပေါင်း20ဇာတိတ္တရဉာဏ်လို့ခေါ်တယ်။ဘာဉာဏ်လို့ခေါ်တယ်။ဇာတိတ္တရဉာဏ်ခေါ်တယ်။ဇာတိတ္တရဉာဏ်ဆိုတာမိမိရဲ့ဘဝတွေဘဝတွေဖြစ်ခဲ့တာတွေကိုပြန်ပြန်ပြီးမြင်တာ။ အခုဘုန်းကြီးတို့ကဒီသတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးတချို့ပုဂ္ဂိုလ်များဆိုရင်နာမရူပပရိစေရဉာဏ်ပစ္စယပရိက္ခဉာဏ်သမ္မတဏဉာဏ်ဆိုတဲ့ဒီဉာဏ်မှာဒီသမ္မတဏဉာဏ်မှာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာဒီသာဒိတ္တဉာဏ်တွေချုပ်ပြန်ရတယ်။ဒါအကုန်လုံးကိုဆိုလိုတာမဟုတ်ဘူးနော်။အချို့အချို့ပုဂ္ဂိုလ်ကိုဆိုလိုတာ။အဲဒီမှာအချို့အချို့ပုဂ္ဂိုလ်ဟာဒီသမ္မတဏဉာဏ်ကိုရောက်နေတဲ့အခါမှာ သူ့ရဲ့ဘဝလေးတွေကိုတဘဝနှစ်ဘဝသုံးဘဝသူပြန်ပြန်မြင်တယ်အားကောင်းရင်ကောင်းတော့ပြန်မြင်တယ်ကိုယ့်ရဲ့ဘဝလေးတွေကိုပြန်ပြန်သိတယ်တချို့ဆိုရင်အဲ့ဒီလောက်နောက်ဘဝနောက်ဘဝတွေမသိဘူးဆိုရင်တော့ဒီတမ္မတနဉာဏ်ကိုကောင်းကောင်းဖြစ်နေတဲ့ယောဂီပုဂ္ဂိုလ်ဟာမိမိရဲ့ငယ်ဘဝလေးကိုပြန်သိတယ်ဘာမှတွေးတာလည်းမဟုတ်ဘူးစဉ်းစားတာလည်းမဟုတ်ဘူးစိတ်ကူးတာလည်းမဟုတ်ဘူး မိမိငယ်ဘဝလေးပကက်လေးထဲမှာငယ်ဘဝလေးမိခင်ရဲ့ဒီမှာအနည်းလေးပေါ်မှာဝှေ့ချီထားတာလေးတွေသို့မဟုတ်တနေရာလေးပေါ်မှာကျမ်းပေါ်မှာတင်ထားတာလေးတွေအဲ့ဒီအချိန်လုံးကတွေ့တွေ့ဖြစ်ခဲ့တာလေးတွေပြန်ပြီးသိရတယ်ကိုယ့်အကူစဉ်းစားရင်တော့မပေါ်နိုင်တဲ့ဟာတွေတရားရှုမှတ်ရင်းနဲ့ပဲအဲ့ဒီအကြောင်းလေးတွေပြန်ပေါ်နေတာဒါငင်းငယ်ဘဝလေးတွေကိုပြန်သိနေတာအဲ့ဒါဇာတိတရညာခေါ်တယ်။ဘာညာလဲ။ ဒီဇာတိတရဉာဏ်အခုဒီတထေသမီးလေးဟာသူ့ရဲ့ဇာတိတရဉာဏ်ကတော့အင်မတန်အားကောင်းတဲ့ထက်သန်တဲ့အတွက်ဘဝပေါင်း20ပြန်မြင်တယ်အဲဒီမှာသူ့ဘဝမှာအထက်တန်းကြတဲ့ဘဝကြီးခုနကဗြဟ္မာဘဝရောက်လိုက်နတ်ပြည်၆ထပ်ကနတ်ပြည်နတ်ဘဝရောက်လိုက်နောက်တစ်ခါလူဘဝမှာဆိုရင်အစဉ်တန်းမြင်တဲ့မင်းသမီးမင်းသမီးတွေဖြစ်လိုက်တထေသမီးတွေဖြစ်လိုက်ဆင်းရဲသူမှဖြစ်လိုက်ဒုနေကြအဟိတရိစ္ဆာန်တွေဖြစ်လိုက်ဘဝကြီးဟာ နေနိုင်မြင်နိုင်နေနိုင်မြင်နိုင်စုံညီဆန့်ညီတဲ့ဘဝထဲမှာအဲဒီမှာသူ့ရဲ့ဘဝတွေကနေနိုင်မြင်နိုင်ဘဝတွေကိုမြင်ရတဲ့အခါကျတော့တံဝေကတွေဖြစ်တာအဲဒီမှာတံဝေကတွေဖြစ်တာသူ့ဘဝကြီးကိုညှိငွေ့မလို့ခြင်းတော့ဘဝကြီးကိုညှိငွေ့ပြီးမလို့ခြင်းတဲ့အခါဘိက္ခုနီမှာပြုလုပ်ခြင်းတဲ့ဆန္ဒတွေဖြစ်ပြီးတော့သူ့ရဲ့ခင်မောင်းဖြစ်တဲ့အမတ်ကြီးကိုသူခွင့်တောင်းတာသူဘိက္ခုနီမှာပြုပြရစီ ခွင့်တောင်းတာအဲလိုသူ့ရဲ့ဘဝတွေကိုလည်းသူမြင်ရတဲ့အကြောင်းတွေကိုပြောပြတဲ့အခါကျတော့အမကြီးကလည်းစိတ်ဝင်တစားပဲနားထောင်ပြီးနားထောင်ပြီးပြီးတော့သူတကယ်ကိုတာဝန်ကနေဖြစ်နေပါဘောလားဆိုတာသိရောကဲပြီးသူဇနီးဖြစ်ချင်တာဖြစ်အောင်ဆိုပြီးတော့ခွင့်ပြုပေးတယ်အဲ့ဒီမှာခွင့်ပြုပေးတဲ့အခါမှာဘိက္ခုနီမပြုလုပ်သွားတယ်သူအမကြီးကတော်ဘုံအသာကြီးဆွန့်လွန်ပြီးတော့ဘိက္ခုနီမပြုလုပ်သွားတယ်ဘိက္ခုနီမပြုလုပ်ပြီးပြီဆိုရင်ဘုန်းကြီးတို့ဒီဘိက္ခုနီမများ ယဟန်တော်များတရင်သုံးတဲ့ကြောင်းနဲ့မနီးမဝေးလေးမှနေရယဟန်တော်များထံကအမြဲတမ်းဩဝါဒခံရယဟန်တော်များထံမှာသွားပြီးအမြဲတမ်းတရားနာရအဲဒီတော့တရားနာရတဲ့အတွက်ကြောင့်အဲဒီဘိက္ခုနီမလေးဟာယဟန်တော်များတရင်သုံးတာဖြစ်တဲ့ကြောင်းကိုသွားပြီးတော့တည်င်းနေမှာသွားပြီးတရားနာ အဲဒီမှာတရားနာတဲ့အချိန်မှာဘာတရားကို ဟောတယ်လဲဆိုတော့တတိပဌာနာ သုတ်တံတရားကိုဟောတယ်။ဘာတရားဟောလိုက်လဲ။ကဲတတိပဌာနာသုတ်တံတရားကိုဟောလိုက်တော့သူကတ္တဗမြတ်စွာဘုရားလက်ထက်တောကျင့်ကလေးဖြစ်စဉ်ခါတော့ကဒီတတိပဌာနာသုတ်တံကိုရွတ်ပွားတရေစင်နေတဲ့အဲ့ဒီအတန်ကိုသူနာခဲ့ဘူးသလားမနာခဲ့ဘူးဘူးလား။အဲ့ဒီနာခဲ့ဘူးတဲ့ပါရမီကုသိုလ်လေးကလည်းကြည်စမ်း အခုဒီမှာပါရမီတွေပြည့်စုံတဲ့အခါကျတော့အခုသူဧကုဏီမှာဘဝလေးနဲ့တတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုပြန်ပြီးနာလဲနာကြလိုက်ရရောတခါတဲ့သဘောတဘာဝတွေပေါင်းပြီးတော့အဲ့ဒီတတိပဋ္ဌာန်သုတ်တံတရားလေးပြီးဆုံးရောဝိပဿနာဉာဏ်နဲ့လက်ဉာဏ်တွေဖြစ်ဖြစ်တက်ပြီးတော့ဟောသောတပတ္တိလက်ဉာဏ်ပူဉာဏ်ဆက်ရောက်ပြီးတော့အရိယာသူတော်ကောင်းကြီးဖြစ်သွားတာသောတပန်ပုဂ္ဂိုလ်ကြီးဖြစ်သွားတာအဲ့တော့တရား ညံ့ညံ့ကြီးရသွားတယ်ဒါပါဘာကြောင့်လဲဆိုတော့ဟိုကတ္တဗမြတ်စွာဘုရားလက်ထက်ကဒီတတိပဒနာသုတ်တံဒေသနာတော်ကြီးကိုဘာမှနားမလည်ပါမလဲခိတ္တိဆံဘဝနဲ့နာခဲ့ရတဲ့ကုသိုလ်ပါရမီလေးကအကျိုးပေးသလားမပေးဘူးလားကျိုးပေးတာဒါကြောင့်မို့အခုလည်းပဲဘုန်းကြီးတို့အားလုံးကြောင်းသားများကြောင်းသူများကိုဘုန်းကြီးပြောလိုတာကစိတ်ပါပါမပါပါ မြတ်စွာဘုရားရဲ့တရားတော်တွေငါတို့နာကြားခွင့်ရတော့မှနာမယ်ခေါင်းကောင်းလေးနာမယ်ရိုးရိုးသေးသေးနာမယ်မှတ်မှတ်သားသားစူးစူးဆိုက်ဆိုက်ကလေးနာကြားမယ်ဆိုပြီးတော့တကယ်ကိုအာယုဆိုင်ပြီးနာတခြားကိုအာယုမပြုနဲ့ဒီဟောနေတဲ့တရားအတန်ပေါ်မှာပဲအာယုလေးစိုက်တာအဲ့ဒီအာယုလေးစိုက်တာလို့ဒီမှာဒီတရားလေးကိုရိုးသေးသေးနာခဲ့တဲ့ကုသိုလ်ကမိမိကိုပြန်ပြီးတော့နောက်တစ်ချိန်မှာဒီ ကုသိုလ်ကပြန်ပြီးတော့အကျိုးပြုသလားမပြုဘူးလားဗျာပါရမီကုသိုလ်တွေဒါဘာမှမသိရဲနဲ့နားမလည်ပဲနဲ့တိရစ္ဆာန်ဘဝနဲ့နာခဲ့တာအခုမိမိတို့ဟာလူသားတွေဖြစ်တယ်လူသားတွေဖြစ်တဲ့အတွက်လူသားဆိုတာအသိဉာဏ်ရှိတယ်အသိဉာဏ်ရှိလို့လေလူလို့ခေါ်တာအဲတော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဆိုတော့တရားနာပြီဆိုရင်ဘုရားဟောတရားတွေနာရတာဖြစ်တဲ့အတွက်မယိုမသေးနာရမှာလားယိုယိုသေးသေးနာရမှာလား ရိုးရိုးသေးသေးဆိုတာဟိုငေးဒီငေးလားစွစွဆိုင်ဆိုင်လားတေချာစွစွဆိုင်ဆိုင်တရားအတန်ပေါ်မှာပဲအာယုံဆိုင်တာမျက်စိကမကြည့်ချင်နေလက်တော်လေးချတာတို့မို့မျက်စိလေးမှိတ်တာရတယ်အတန်ပေါ်မှာပဲအာယုံဆိုင်တာတရားအတန်လေးကိုအာယုံဆိုင်ပြီးတော့တခါနဲ့နားထောင်အဲ့ဒီတည်းမှာမိမိသဘောပေါက်တာလေးပါသွားရင်လည်းမိမိအတွက်အမြတ်ပဲအခုချိန်မှာအမြတ်ပဲ။အော်ငါတို့လုပ်နေတာငါတို့ဒီတိုင်းဒီတိုင်းနေတယ်ဒီလိုလုပ်နေတယ်။ ဟာငါအများကြီးကုသိုလ်တွေဖြစ်နေတာပဲအခုအားထုတ်နေတဲ့ဝိပဿနာကုသိုလ်တကယ်ကိုငွေလို့ဗုဒ္ဓသာသနာမှာတော့အမြင့်ဆုံးအမြတ်ဆုံးကုသိုလ်ကြီးကိုငါလုပ်နေတာပါလားငါတကယ်တော့ဖြင့်ပါရမီမပြည့်စုံသေးပေမဲ့ပါရမီရှိတဲ့ပုဂ္ဂိုလ်ပဲငါဒီတရားတွေကိုနာကြားခွင့်ကျင့်ပွားခွင့်ရပြီလို့ကိုကိုကိုရှင်းနာကိုကိုကိုဝမ်းမြောက်ဘုန်းကြီးတို့ဒီတရားတွေကိုအသက်28နှစ် ကျမှဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ရခဲ့တာအခုဒီမှာအခုကြောင်းသားကြောင်းသူလေးတွေကအခုဒီအသက်ရွယ်လေးနဲ့အသက်17နှစ်17နှစ်ကလေးတွေ14 15နှစ်ကလေးဒီထဲမှာအခုမနေ့ကယောဂီရဲ့စီးရင်လေးကိုကြည့်လိုက်တဲ့အခါကျတော့ဟောအချုပ်ပုဂ္ဂိုလ်9နှစ်ကလေးတွေပါဆရာလေးတွေတိတ်ခါရှင်လေးတွေဆို9နှစ်ကလေးတွေပါကြည်ကြည်သာဒီအရွယ်လေးတွေနဲ့ဒီတရားတွေကိုနာကြားခွင့် ကျင့်ပွားခွင့်ရနေတယ်ဆိုတာပါရမီရှိလို့လားမရှိလို့လားပါရမီ ရှိတယ်ဒီပုဂ္ဂိုလ်တွေပါရမီရှိတယ်ဘုန်းကြီးတို့မှာပါရမီမရှိလို့အသက်20ကျော်30လောက်မှဒီတရားတွေနာကြားခွင့်ရတယ်ဒီတရားတွေကျင့်ပွားခွင့်ရအခုကြည်စမ်းအခုအသက်ရငယ်ငယ်လေးနေပဲဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ရနေပြီတရားမတွေ့သေးဘူးတရားမရသေးဘူးဆိုတာကတော့ပါရမီမပြည့်စုံသေးလို့ဒါမပြည့်စုံသေးလို့လေ ပါရမီမပြည့်စုံသေးလို့တရားမတွေ့သေးတာတရားသဘောမပေါက်သေးတာပါရမီပြည့်စုံသွားပြီဆိုရင်တရားသဘောတွေပေါက်သွားတာပဲဒီသောသောကအခုဒီမှာဒီတိုးထဲမှာနေတဲ့ဟိတရိစ္ဆန်ဖြစ်တဲ့ကျက်မလေးကတောင်းမှာကတ္တဗမြတ်စွာဘုရားလက်ထက်ကဘာမှမတိပဲနားမလည်ပဲနဲ့သတိပဋ္ဌာန်တရားလေးကိုနာခဲ့ရပြီးတော့ဂေါရမမြတ်စွာဘုရားလက်ထက်ကြတော့မှလူဘဝနဲ့ဒီတရားလေးနားလည်ရတယ်ဆိုရင်မင်းချက်ချင်းသဘောပေါက်ပြီးတော့သောတာပန်အရိယာပုဂ္ဂိုလ်ဖြစ်ခဲ့။ အခုဒီနေရာမှာအခုပြောလိုတာကပြစ္ဆက်ကဗြမဏပြစ္ဆက်ကဒါယကဗြမဏဝတ္ထုမှာဒီပြစ္ဆက်ကဒါယကပုံနာကြီးဟာအလှ၅မျိုးကိုသူဟာမုံမုံမြတ်မြတ်အနေအားဖြင့်ဥဥပြာပြာလှူလေးရှိတယ်တဲ့အဲ့တော့သူကဘာတွေတူတာလဲဆိုတော့တောကေတာသတ္တိခိတ္တေဖိတကာလီဇေဝခိတ္တေကံနာမဒေတိသောတောပုံနာจิตတိ သဗ္ဗေခေတိကောက်ခင်းအလေ၌ဓိတကံလေးရေဝါတည်သောကာလ၌သာလျင်ခေတ္တကံနာမလေဥမြည်ဒီကိုဒေတိသေးလူ၏မိမိကောက်သမားကြီးစမားကြီးစက်ကြိုးထားတယ်စက်ကြိုးထားတဲ့လေရင်ကြီးဟာစမားကြီးရိတ်သိမ်းတော့မယ်မှဲ့လာတယ်စမားတွေမှဲ့လာတဲ့အခါတပြိုင်တည်းမှဲ့လာတာမဟုတ်ဘူး။ကွဲ့ပြီးတော့ဟိုပိုင်းကမှဲ့လဲဟိုပိုင်းကမမှဲ့သေးဘူးဟိုပိုင်းက လူသေးတယ်ဟိုပိုင်းကရင့်လာအဲ့ဒီမှာပထမဥဆုံးရင့်မဲ့နေတဲ့စဘာကိုရိတ်ခဲ့တယ်အဲ့ဒီမှာစဘာကိုရိတ်ပြီးတော့အဲ့ဒီရိတ်ပြီးတဲ့အခါကျတော့မှဒီစဘာလေးကိုရောင်းချသို့မဟုတ်ဒီစဘာလေးကို ထောက်ထုပြီးတော့ဥဥပြာပြာသူဒန်းနာကိုလေဥအလူရဲ့ဘာအလူလဲလေခွင်းထဲကလေခွင်းထဲကနေပြီးတော့ဒီမှာ ဒီသဘာဝလေးကိုအကုဆုံးရိတ်ပြီးတော့အကုဆုံးရိတ်ပြီးတဲ့အဲ့ဒီသဘာဝကိုထောင်းထုတ်ပြီးတော့လူတန်းတာလေခုအလှူတယ်။နောက်ခဏကာလီကလေကံနာမဒေတိခဏကာလီတလင်းဝယ်နေသောကာကာလ၌ခလေကံနာမတလင်းဦးမြည်ဒီကိုဒေတိပေးလူ၏ဘုန်းကြီးတို့သဘာဝတွေမှဲ့လို့ရိတ်သိမ့်ပြီးပြီဆိုရင်ဘုန်းကြီးတို့တလင်းနဲ့မှာဒီသဘာဝတွေကိုစပားနဲ့ ဒီကောင်ရွေးတွေနဲ့တခြားစီဖြစ်သွားအောင်နေရတယ်။စပန်းနေရတယ်အခုခေတ်ကမြန်မာနိုင်ငံမှာလည်းတိုးတက်လာပြီဆိုတော့အဲ့လိုစပန်းနေတဲ့ခေတ်ကဘုန်းကြီးတို့ရရွာတွေမှာတောင်မရှိတော့ဘုန်းကြီးတို့ငယ်စဉ်တုန်းကတော့ဒါစပန်းနေခဲ့ရတယ်။ကလေးဘုံကဘုန်းကြီးတို့ကလေးဘုံကစပန်းနေရစပန်းတွေလေထဲကနေရိတ်ရိတ်ပြီးတော့ကောင်းလိုက်တုံးနေချတလင်းကိုပြောင်းနေအောင်တလင်းလောက်တာအဲဒီမှာတလင်းကိုကျန်းနဲ့ပွတ်တိုက်ပြီးတော့ဘာမှမရှိဘူးပြောင်း ဝင်နေတာအဲ့ဒီထဲမှာတခါလဲသဘာဒီရိပ်ပြီးရိပ်သိမ့်ပြီးတဲ့အဲ့ဒီသဘာတုံးတွေကိုအထုံးတွေကိုချတာချပြီးတဲ့အခါကျအကုန်လုံးစီချပြီးတော့မှနွားတွေနဲ့နေရတာနွားတွေနဲ့နေရတာနေနေညညနွားတွေနဲ့နေရတာနေပြီးပြီဆိုမှ2ချိန်3ချိန်5ချိန်10ချိန်စသည်ဖြင့်နေလို့စပားတွေအလုံးအောက်ကိုကျွေကျသွားပြီသူ့ရဲ့အပင်မှမရှိတော့ဘူးဆိုတဲ့အခါကျတော့မှအကုန်ခါထုတ်လိုက်တယ် ခါထုတ်ပြီးတော့အဲ့ဒီတလင်းထဲမှာဒီစဘာတွေရှိတော့အဲ့ဒီရှိတော့အချိန်ကာလမှာအဲ့ဒီတလင်းထဲကစဘာကို ပထမဦးဆုံးရတဲ့စဘာပေါ့အဲ့ဒီစဘာကိုမိမိတို့ဒီမှာရောင်းချပြီးတော့ဖြစ်ပြီးဓမ္မမဟုတ်အဲ့ဒီမှာထုွဲပြီးတော့စိတ်ချပြီးတော့ဖြစ်ပြီးချက်ပြုတ်ပြီးတော့တလင်းထဲကနေပြီးပထမဦးဆုံးရတဲ့စဘာကိုချက်ပြုတ်လှူဒန်းတာကိုတလင်းဦးအလူတဲ့ဘာအလူတဲ့လဲ ဒီတလင်းဗန္ဒာဥအလူတဲ့ဘုန်းကြီးတို့တလင်းထဲမှာပဲဒါကိုပထမဦးဆုံးရတဲ့ကောက်ပြန်တာရလာတဲ့သဘာကိုတခါလဲထောင်းထုပြီးချက်ပြုတ်လှူဒန်းလိုက်တာနောက်တခါဥက္ခေကိလဂာလေကုံဘက်ကာရနာမဒေတိဥက္ကလိကကာလေထမင်းချက်သောခါကာလ၌ကုံဘက်ကကုံဘက်ကနာမထမင်းဦးမြည်ဒီကိုဒေတိပေးသူ၏ မိမိခုသဘာကနေပြီးတော့နောက်ဆံကြိတ်ဆံကြိတ်ပြီးတော့ဆံဖြစ်သည်ပထမဦးဆုံးကြိတ်ပြီးတဲ့ဆံပထမဦးဆုံးရတဲ့ဆံပေါ့အဲဒီမှာကြိတ်ပြီးတော့ရတဲ့ဆံကို ချက်ပြုတ်တယ်အဲဒီမှာချက်ပြုတ်ပြီးတော့မိမိသမင်းကို အရင် ခုမစားဘူးခုမစားဘဲနဲ့ဥဥဖြာဖြာလှူဒန်းတာအဲဒီဥဥဖြာဖြာလှူဒန်းတာကိုသမင်းဥအလူတဲ့ငါအလူတယ်လေ အေးထမင်းဦးအလူအဲဒီမှာအိုးထဲကနေပြီးတော့ဒီခါလေးချက်ထားတာကိုပကံများတဲ့တောင်မရောက်သေးဘူးအဲဒီမှာအိုးထဲမှာပဲရှိသေးတယ်အဲဒါကိုဥဥပြာပြာကိုဘာမှကုခတ်မစားသေးဘူးအဦးဆုံးလှူဒန်းတာဒါထမင်းဦးအလူတဲ့နောက်တကပါတိယဗုဒ္ဓိတကာလီပါတက်ကနာမဒေတိယပါတိယခွတ်နိုင်ဗုဒ္ဓိတကာလီထမင်းကူးထဲ့သောခါကာလ၌ပါတက်ကနာမဒေတိယ ခွဲ့ဦးမြည်ဒီကိုဒေတိပေးသူ၏ကိုယ့်ရဲ့ခမင်းစားတော့မယ်ဆိုရင်ပကံများတဲ့ကိုထည့်ပြီးပြီဘုန်းကြီးတို့တောရဒေတာမှာဆိုရင်လည်းပကံများသို့မဟုတ်ဇလုံးပေါ့အဲ့ဒီမှာအဲ့ဒီတဲ့ကိုထည့်ပြီးပြီခမင်းစားကြတော့အဲ့ဒီစားကြတော့မယ်ခမင်းနဲ့ပကံများတဲ့ဇလုံးနဲ့ထည့်ပြီးတဲ့အချိန်မှာမစားခင်ဥဥဖြားဖြားလှူတာမစားခင်ဘယ်လိုလှူတာလဲ အေးဥဥပြားပြားလှုပ်လိုက်တာကိုယ်ပကံများတဲ့ကကိုယ်ထမင်းဥတဲ့အခုဘုန်းကြီးတို့ဒီမှာဟိုထမင်းပွဲထဲမှာကြည့်ကြပေါ့တချို့မိဘကိုတိတတ်တဲ့သားသမီးတွေပါတယ်ထမင်းစားတော့မယ်ဆိုရင် ကိုယ်ပကံများတဲ့ဟာကိုကိုယ့်ဟာကိုယ်အရင်မစားဘူးစားတော့မယ်ဆိုတဲ့ဟာလေးကို ပထမဦးဆုံးဆွမ်းလေးကိုထမင်းလေးကိုဇွန်းလေးနဲ့ကော်တယ်ကော်ပြီးတော့ကိုယ်မစားဘဲနဲ့အနီးနားမှာရှိတဲ့အမေဆိုရင်အမေတွေကိုရင်ထည့်လိုက်တယ် အဖေဆိုရင် အဖေတွေကိုကိုတင်ထည့်လိုက်ထည့်ပြီးတော့မှကိုစားတယ်ဆိုတာဒါကုပကံများတဲ့ကအဦးဆုံးကို ကိုအရင်ဆုံးမစားဘဲနဲ့လှူပြီးမှစားတာဒါကိုခွက်ဦးအလှူခေါ်တယ်ဘာလှူလဲဓမ္မတာကျောင်းသားတွေမှတ်တာကျောင်းသူတွေမှတ်တာကိုပကံများတဲ့ရောက်နေတဲ့ဟာကိုကိုချက်ချင်းမစားရကိုအနမ်းမှာရှိတယ်အကြီးကိုအမကြီးရှိရင်အမကြီးလည်းထည့်လိုက်အကိုကြီးရှိရင်အကိုကြီးလည်းထည့်လိုက်လှူလိုက်တာ ဒါမှမဟုတ်အမေရှိရင်အမေတွေထည့်လိုက်အဖေရှိရင်အဖေတွေထည့်လိုက်အဲ့ဒါအဦးဆုံးစမ်းတဲ့ဟာကိုကိုမစားသေးဘူးခုပြီးတော့အဲ့ဒီမှာထည့်လိုက်တာကိုပကံများတွေကအဲ့လိုလူတာကိုထပ်ခွက်ဦးအလူတဲ့နောက်တခါဘုန်းကြီးတို့ဣမိနာပြင်ဆက်ကဒါနာမတဲ့အဲ့ဒီမှာအတူတွေကိုသူက၅မျိုးလူတန်းခဲ့တယ်စဘာကင်းထဲမှာတော့ကလူခဲ့တယ်နောက်ပြီးတော့တလင်းတွေထဲမှာလူခဲ့တယ်နောက်ထမင်းချက်တဲ့ခါမှာထမင်းအိုးတွေကလူခဲ့တယ် အဲနောက်တစ်ခါခွက်တဲ့အခါမှာခွက်သေးကကုပြီးပြီဆိုရင် ခွက်သေးကလှူခဲ့တယ်အဲ့ဒီလိုနဲ့အလှူတွေကိုဥဥဖြားဖြားလှူတာအဲ့လိုဥဥဖြားဖြားလှူခဲ့တဲ့အတွက်ဥဥဖြားဖြားလှူခဲ့တဲ့အတွက်ကြောင့်မို့သူဟာအလှူ၅မျိုးကိုလှူတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အများသောပုဂ္ဂိုလ်များကပင်ဆက်ကဒါယကပုံနာကြီးလို့ဒီလိုခေါ်တယ်အဲ့ဒီလိုသူကထမင်းစားနေပြီဆိုရင်မစားခင်ကိုအလှူကပုဂ္ဂိုလ်စောင့်တယ် မစားခင်ကိုအလူကံပုဂ္ဂိုလ်စောင့်တယ်စောင့်ပြီးမှအလူကံပုဂ္ဂိုလ်လူပြီးမှသူကအမြဲတမ်းစားတယ်အဲ့လိုအမြဲတမ်းစားတော့သူကစောင့်နေတဲ့အချိန်မှာပဲအလူကံပုဂ္ဂိုလ်လာလိုက်မစားဘဲနဲ့ပုံသားကြီးကလှူလိုက်လှူလိုက်တော့ပုံသားကြီးစားပြရာရှိသေးလားမရှိတော့ပုံလေးမကြီးကတခါမချက်ရဘူးလားချက်ရပြန်နောက်တခါချက်ရပြန်အဲချက်ပြီးတော့ပုံသားကြီးကိုကျွေးပြန်တယ် ကုဏ္ဏကြီးကသူကစားတိုင်းစားတိုင်းဟာဥဥဖြားဖြားလှူပြီးမှစားတဲ့ပုဂ္ဂိုလ်ဆိုတော့အလူကံပုဂ္ဂိုလ်ကိုပဲအချိန်ရှိသေးတယ်လေဒီအချိန်မှာတော့အလူကံပုဂ္ဂိုလ်လာနိုင်သေးတယ်စောင့်အဲစောင့်ရင်းနဲ့စားတယ်အလူကံပုဂ္ဂိုလ်ရောက်လာရင်လှူလိုက်တယ်လှူလိုက်လို့ရှိရင်တကယ်သူပကံများတွေကဟာတွေအကုန်လှူလိုက်ပြီဆိုရင်မရှိပြန်နောက်တစ်ခါပုံလေးမှရချက်ရပြန်ချက်ရတဲ့အခါကျတော့ပုံလေးမှရကြာတော့ထမင်းချက်ရတာစောက်လာထမင်းကိုမချက်ချင်တော့ မိဖို့ကြောင့်မြင်ခဲနဲ့ပေါက်ချင်လာမိဖို့ကြောင့်မြင်ခဲနဲ့ပေါက်ချင်လာအဲ့တော့မိဖို့ကြောင့်လည်းကိုမဝင်ကျင်တော့အဲ့လိုတွေဖြစ်လာတဲ့ခါကျတော့အလှခံပုဂ္ဂိုလ်လာမှာကိုပုံလေးမာကြီးမကြောက်ဘူးလားကြောက်တော့တာပဲအလှခံပုဂ္ဂိုလ်လာရင်သူထမင်းထက်ချင်ရတော့မှာသူ့ရဲ့တရားကြီးရဲ့မလှပဲမစားဘူးလှပြီးမှစားတာဆိုတော့သူထမင်းထက်ချင်ရတော့အဲ့တော့ကြာတော့မဖြစ်နိုင်တော့ဘူးမတတ်နိုင်တော့ဘူးငယ်တုန်းကဖြစ်နိုင်သေးတယ်ဒါတဖြည်းဖြည်းအရွယ်ကြီးလာတော့မတတ်နိုင်တော့ဘူးပေါ့ အဲ့ဒါပဲပုံနာကြီးကိုဓမင်းစားတော့မလားလို့မေးဟေးစားတော့မယ်ဒီချိန်တော့အလူကံပုဂ္ဂိုလ်လေးကုံတော့ပါပြီကွာကဲအလူကံပုဂ္ဂိုလ်မလာတော့ပါဘူးကဲစားတော့မယ်ဆိုစားရင်ပုံနာကြီးကိုဓမင်းပြင်ကျွေးတဲ့အခါပုံလေးမကြီးကအိမ်ရှိကိုမျက်နှာမူပြီးတော့သပွဲပုံနဲ့ကျွေးတာမဟုတ်ဘူးအဲ့တော့အိမ်နောက်ဖက်ကိုအိမ်ရှိကိုကြောပေးပြီးတော့မှအိမ်နောက်ဖက်ကိုမျက်နှာမူပြီးတော့ဓမင်းပွဲပြင်ကျွေးတာ တကယ်လို့အိမ်ရှိကိုမျက်နှာမူကျွေးရင်မတော်လို့ရှိတကားပေါက်မှာတကားဝမှာလူကံပုဂ္ဂိုလ်လာရရင်ပုံနာရင်မြင်သွားမယ်မြင်ရင်ချက်ချင်းစားမှာမဟုတ်စားနေတဲ့အစာတောင်မှသူဟာတပိုင်းချင်းပိုင်းစားတာတပိုင်းချင်းပိုင်းစားတာခေါင်းကမစားဘူးဘုန်းကြီးတို့ကတကြီးတကြီးကြတဲ့ပုဂ္ဂိုလ်တွေကပြောကြတယ်ဒီခေါင်းကိုဖြူမစားနဲ့ကိုယ့်ဘက်ကကိုယ်စားစားရတယ် ကိုယ့်ဘက်ကကိုယ်စားစားရတယ်ဆိုတာဟိုထိတ်ကသွားမစားနဲ့စားရင်ဘာဖြစ်လို့လဲအချံလေးကြီးဖြစ်မှာဆိုလို့ကိုယ့်ဘက်ကလေးကရက်ပြီးကိုယ့်ဘက်ကစစားတော့ဟိုထိတ်ဘက်ကကိုစားထားတာမဟုတ်တဲ့အတွက်အကျံမဟုတ်တော့ဘူးသူကအနှံ့ဖြစ်သွားတယ်အနှံ့ဖြစ်သွားတယ်အဲ့တော့ကိုယ့်ဘက်ကလေးကိုစားတချို့ကမဟုတ်ဘူးတခါလေဟိုဘက်ကနှိုက်စားဒီဘက်ကနှိုက်စားပကံများကိုဟိုဘက်ဒီဘက်လှည့်စားနေရက်မစားဘူးအဲ့လိုပုံကူမျိုးကလည်းရှိသေးတယ်အဲ့တော့ဒီမှာကိုယ့်ဘက်ကလေးကတပိုင်းပိုင်းစားတယ် အခုဒီပုံနာကြီးကအဲ့လိုပိုင်စားတကယ်လို့များသူစားနေတဲ့အချိန်အလူကံပုဂ္ဂိုလ်လာရင်အဲ့ဒီမစားရသေးတဲ့အပိုင်းကိုလှူမယ်သူစိတ်ကနော်အဲ့ဒီလောက်ကြည့်အောင်ကုသိုလ်ကောင်းမှုပြုတာစားနေတော့လာကြည့်ပါလားခွန်ကြီးတို့ယောဂီများဘယ်နဲ့လဲထားလှူမလားဒီတိုင်းနဲ့ဆက်စားမလားစဉ်းစားပါကြည့်ဒီပုံသားကြီးဘယ်လောက်တော်လဲဆိုတာကြည့်သူစားနေတာကိုပဲတကယ်လို့အလှူကံလာရင်ဒီ မစားရသေးတဲ့အပိုင်းကိုအတန့်ဒီအတန့်ကိုသူလှူမယ်ဆိုပြီးတော့အဲ့ဒီလိုကိုလှုပ်ပြီးစားဒါနဲ့ပုံလေးမှကြီးပြင်ကျွေးတဲ့အတိုင်းပေါ့အပေါဝါကိုကြော်ပေးပြီးတော့စားအဲ့ဒီအချိန်မှာပဲမြတ်စွာဘုရားကဉာဏ်တော်နဲ့ကြည့်တဲ့အခါကျတော့ဒီပုံနာကြီးစနေမောင်နာတရားရမယ်ရေဒီကနေ့တရားရမယ်ဆိုတာကိုမြင်တယ်မြတ်စွာဘုရားမြင်တော်မူတယ် တရားရမယ့်အရေးကိုမြင်တော်မူတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးဟာငါဒီပုဂ္ဂိုလ်တွေကိုချီးမြှောက်ရမယ့်ပုဂ္ဂိုလ်တွေပဲဆိုပြီးတော့မြတ်စွာဘုရားတပါးတဲ့ဘုန်းကြီးတို့တရားပန်ကားတွေဟာဆုံးဖို့ဆုံးခံပြီးလို့ဆုံးဖုံပေးပြီးပြီမြတ်စွာဘုရား ပြောရရင်တော့အဲ့ဒီအချိန်ဟာဆိုရင်7နာရီတာတာလောက်နေမှာပဲအဲ့ဒီအချိန်လောက်နေမှာပဲဟိုကဒီအချိန်တော့အလူကပုဂ္ဂိုလ်တွေလမ်းမမဟုတ်တော့ဘူးဆိုပြီးစားတဲ့အချိန်နဲ့ ဘုရားတန်ခါးရီတောင်အားလုံးဆုံးဖုံးပေးပြီးကုန်ပြီဆုံးဖုံးပေးကုန်ကြပြီအဲ့ဒီအချိန်မှာမြတ်စွာဘုရားတပိတ်ပိုက်ပြီးထွက်လာအဲ့ဒီမှာခုံနာကြီးဂရိမောင်နာရဲ့အိတ်ဘောဝအိရှိတဲ့တဲ့မှာမြတ်စွာဘုရားရက်နေတာဆွန့်ရက်တယ်အဲ့လိုမြတ်စွာဘုရားဆွန့်ရက်ပြီးတော့နေတဲ့အခါကလည်းကြတော့အဲ့ဒီမှာပုံလေးမကြီးကသူခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကဒါကဘာလေးနဲ့ဘာလေးဥမာအပြင်ဥမာအပြင်ပြောရရင် ဒါလေးကကစုံရွက်ကလေးကိုမှုလေးနဲ့ကြောထားတာဒါလေးကိုစားလိုက်ပါအေးဒါလေးကဟိုမဲ့အာလူလေးနဲ့ဗာလေးနဲ့ရောထားတယ်ဒါလေးကပါဒါလေးကအနံလေးဒါလေးကအချိုလေးဒါလေးကအရှင်လေးစသည်ဖြင့်ပေါ့လေသူခင်မောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုခရွင်တွေ့အောင်ဘေးကနေပြီးတော့ထဲပြီးတော့ဖေးပြီးကျွေးတယ်အဲ့ဒီအချိန်မှာဟိုမြတ်စွာဘုရားကစိတ်ပေါင်းဝတဲ့ထဲမှာမလုပ်နေသေးတယ်ဆိုရနေပြီ မြတ်စွာဘုရားဆွံ့ရနေပြီပုံလေးမှရေတော့ဒုက္ခရောက်နေပြီအဲ့ဒီမှာပုံနာကြီးတာမြင်လိုက်ရင်တော့ဒုက္ခပဲစိတ်ထဲမှာအဲ့ဒီမှာပုံနာကြီးမြင်လိုက်ရင်တော့ဒုက္ခပဲဒါနဲ့သူထားတယ်ထားပြီးတော့သူကတခုခုရှင်းလေးပါလေးသွားပြီးတော့ခတ်တဲ့အနေနဲ့ပေါ့လေရေကိုယ်ကလေးရေလေးသွားခတ်တဲ့အနေနဲ့သွားခတ်ခတ်ပြီးတော့ပုံနာကြီးရဲ့ဘေးနားမှာရေကိုယ်ကလေးချရေကိုယ်ကလေးချပြီးတော့အဲ့ဒီမှာချပြီးဟိုဟာလေးပြောတာလေးပြော အဲဒီမှာစောစောကသူမျက်နှာချင်းဆိုင်မထိုင်တော့ဘဲနဲ့ပုံသားကြီးရဲ့နောက်ကျောကသွားရက်တယ်ဘယ်ဘက်ကရက်လဲအေးပုံသားကြီးရဲ့နောက်ကျောဘက်ကနေသွားပြီးသူရက်တယ်ရက်ပြီးတော့သူကပုံသားကြီးကိုလည်းပဲပြောတယ်ဟိုရင်းလေးလည်းစားပါဦးဒီရင်းလည်းစားပါဦးပြောတယ်ပြောရင်းနဲ့နောက်ကိုလည်းပဲလှည့်ကြည့်တယ်နောက်လှည့်ကြည့်တဲ့အခါကျတော့မြတ်စွာဘုရား ဒီလောက်တောင်ကကြောပေးရက်ထားတာဒီလောက်ကတော့တိရောပေါ့ပြန်လောက်ပြီပြန်လောက်ပြီထင်ပြီးတော့ရသော်ဘုရားကိုစောင့်ကြည့်တယ်မပြန်ဘူးရသော်ဘုရားရသော်ဘုရားမပြန်ဘူးတကယ်ကိုရှင်းရောက်ဖို့လာတာဆိုတော့ဒီပုဂ္ဂိုလ်ကြီးတရားမရမချင်းပြန်မှမလားမပြန်ဘူးရသော်ဘုရားဇွဲကောင်းတယ်ဘုန်းကြီးကလည်းအဲ့ဒီရသော်ဘုရားဇွဲကိုဘုန်းကြီးကယူထားတာ ဘုန်းကြီးရဟန်းငယ်လေးဘဝတော့ကဘုန်းကြီးကဆွန့်ရပြီဆိုရင်အဲ့ဒီအိမ်ကိုငါ9မိနစ်ရမယ်ဆို9မိနစ်မပြည့်မချင်းပြောင်းဘုန်းကြီးဆွန့်ရတာဘုန်းကြီးအဲ့ဒီကိုဆွဲနေရတာအဲ့ဒီမှာတခါတရံများဆိုရင်တချို့အိမ်မှာခွေးကြီးတွေမွေးတာဟာခွေးကြီးကအပေါက်တကားပေါက်ပဲကြော်ပြီးကြိုက်တော့မလားအောင်လေကြိုက်ဟာနော်ကိုဒိဋ္ဌာန်နဲ့ကိုပဲမပြောင်းဘူးဆိုပြီးအဲ့ဒါမျက်စိမှိတ်ပြီးမတ်တက်ရနေတာဆွန့်ရတယ် ဒီအိမ်ကိုငါရမယ်တနေ့ကိုငါ9မိနစ်ရမယ်ဆိုရင်နေ့စဉ်9မိနစ်9မိနစ်9မိနစ်ရရက်ပြီးတော့ခွန်ကြီးမြတ်တာပွားဒီအိမ်ရှင်ကြီးချမ်းသာပါလေချမ်းသာပါလေမြတ်တာပွား9မိနစ်ပြည့်မှာပဲခွန်ကြီးသွားအဲ့ဒီလိုဆုံးရတယ်နောက်ကြတော့အဲ့ဒီအိမ်ကဖွင့်ပြီးတော့ဆုံးလောင်းတယ်အဲနောက်ကြတော့အဲဥစဉ်ဥစဉ်လာလို့ရှိရင်ဒီမှာ ခလုတ်ကလေးလှုပ်ထားတယ်ဒီမှာဒီကျိုးလေးရှိတယ်ဒီကျိုးလေးကိုဆွဲလိုက်ပါဆွဲလိုက်ရင်အတွင်းထဲမှာအတန်ကြီးပါလိမ့်မယ်အဲ့ကြမှာထွက်လာအဲ့ဒီဟာမျိုးဒီပြင်ဒီမှာဘဲလေးရှိပါတယ်ဒီဘဲလေးကိုနှိပ်လိုက်ပါနှိပ်လိုက်ရင်ဟိုဘက်မှာအင်းထဲမှာအတန်ကြားပါမယ်ထွက်ပါထွက်ခဲ့ပါမယ်ဆိုတာအဲ့ဒီလိုဖြစ်လာတယ်အဲ့တော့ဘုန်းကြီးလေးဇွဲကောင်းကောင်းနဲ့မြတ်စွာဘုရားလိုပဲမရမချင်းမပြန်ဘူးဆိုတဲ့ဇွဲနဲ့ရက်တာအဲ့ဒီလိုပဲအခုမြတ်စွာဘုရားကတကယ်ကိုဇွဲကောင်းကောင်းနဲ့ရက်ဟိုကလည်းပဲနောက်ကျောပေးပြီးတော့ပုံသားကြီးလဲကြည့်ရင် ပုံလေးမကြီးကသူ့ကိုယ်နဲ့ကွယ်ထားမှာသူ့ခန္ဓာကိုယ်နဲ့ကွယ်ထားမှာမြတ်စွာဘုရားကိုအမြင်မခံဘူးဘုရားမြင်လိုက်ရင်သူ့တကသမင်းဥထတ်တရားတော်မှာအဲဆိုတော့ထတ်တရားမှာလျှောက်တဲ့အတွင်းသူကကြောနဲ့ပြေးပြီးတော့ကွယ်ကွယ်ပြီးတော့အဲတော့ပုံသားကြီးကိုဟိုလေးစားအောင်ဓာန်လေးစားအောင်ထည့်ပေးအဲလိုနဲ့ထည့်ပေးရင်ကနေပြီးတော့ပုံလေးမှရေးရနည်းနည်းလေးကြာတဲ့ခါကျတော့မြတ်စွာဘုရားဒီလောက်ဆိုရင်ပြန်လောက်ပြီ အသာလေးတစ်ခါလေခေါင်းလေးစောင်းပြီးတော့မျက်စောင်းလေးထိုးကြည့်တယ်တဲ့လေလှဲ့မကြည့်ရဘူးမျက်စောင်းလေးထိုးကြည့်တာဒါစာထဲမှာအတိလင်းပါတယ်နော်စာထဲမှာမျက်စောင်းလေးထိုးကြည့်တာကစပါတယ်မျက်နှာကိုလှည့်ကြည့်တာမဟုတ်ဘူးမျက်စောင်းလေးထိုးကြည့်တာလက်ကွန်လေးလှန်ပြီးတော့ကြည့်လိုက်တာအဲ့လိုကြည့်လိုက်တဲ့အခါဘုရားမကြွဘူးမကြွတဲ့အခါကျတော့အင်းခက်ပြီဒီဘုရားနဲ့တော့မကြွဘူးဒုက္ခပဲအဲ့တော့ငါတော့မဖြစ်ဘူးကြော်စွမ်းလောင်းပါပဲ ဘာစွမ်းလောင်းရမလဲဒီမပြောဘဲနဲ့ကြော်စွမ်းမလောင်းဘဲနဲ့နေတာနဲ့စရင်ကြော်စွမ်းလောင်းတာပိုကောင်းတယ်အဲ့ဒါလည်းမှတ်ထားကြတန်ဃာတော်များကိုယ့်အိမ်ဆွမ်းရတယ်ရက်နေတဲ့အခါမျိုးမှာကိုယ့်အိမ်မှာလောင်းเสียလှူเสียမရှိရင်အရှင်ဘုရားကြော်စွမ်းပါသေးဘုရားကြော်စွမ်းဆိုတာလက်ဦးလေးချီပြီးကြော်လိုက်တာဒီနေ့အိမ်မှာလောင်းเสียဆွန်းဆွန်းရင်မပြည့်စုံတဲ့အတွက်ကြော်ပါသေးဘုရားဒါကြော်စွမ်းခေါ်တယ် ဇလဲကိုကြည့်ကြောလိုက်တာအဲ့ဒီလိုတစ်ဖက်အိမ်ကိုကြွပါဗျာဒီအိမ်မှာတော့တပည့်တို့အိမ်မှာတော့လောင်းတရားလှူတရားမရှိတော့ပါဘူးဖျားဆိုတာလက်ကိုကြည့်ပြီးကြော့ပြီးတော့လောင်းလိုက်တာကိုကြော့ဇွမ်းနဲ့တာကြော့ဇွမ်းနဲ့ဆွမ်းရည်မှာထည့်ပြီးပြောလိုက်တာအခုဘုန်းကြီးတို့ယောဂီများကိုဒီကမနဲ့မနဲ့ဘုန်းကြီးရေသက်ချပေးတဲ့အခါမုံဇွမ်းခေါက်ဆွဲဇွမ်းဟုတ်တယ်မဟုတ်လားဆွမ်းဆိုတာပါမဟုတ်ရင်ငါဇွမ်းကဲငါဇွမ်းဆိုတာဆွမ်းလေးပါထည့်တယ်ပြရဒါမှမဟုတ်ဒါ ဟိုသာသနာရဲ့အတုံးနှုံးစကားခေါ်တယ်။ဒါကြောင့်မို့ကရောတာတောင်မှပါတယ်လေ။ကရောစွမ်းဒါကရောစွမ်းပါဗျာဆိုပြီးတော့အဲ့လိုကရောစွမ်းလေးလောင်းရ။ဒါနဲ့အခုပုံလေးမှကြီးတာမဖြစ်တော့ဘူးဆိုပြီးတော့ပုံလေးမှပုံနာကြီးကတကယ်လို့နောက်ကိုလှည့်ရင်လည်းပဲသူကပြောဆိုရှေ့ကိုပြန်သွားမယ်။ရှေ့ကိုပြန်သွားမယ် အဲ့လိုဆိုတော့မြတ်စွာဘုရားထံကိုကတော်သွမ်းလောင်းဖို့တွားတာလေစိတ်ထဲကအာယုံပြုကြည့်တယ်နောက်ဆုံးနောက်ဆုံးလေနောက်ဆုံးနောက်ဆုံးလေအဲ့မှာစာထဲမှာအတိအင်းပါတယ်နော်စာထဲမှာအတိအင်းပါတယ်နောက်ဆုံးနောက်ဆုံးနဲ့သွားတယ်တဲ့နောက်ဆုံးနောက်ဆုံးနဲ့သွားတာဘာကြောင့်လဲဆိုတော့ပုံနာကြီးကမတော်လို့ညာသူ့အတန်မကြားလို့လေကြည့်လိုက်ရင်သူကချက်ချင်းရှေ့ကိုပြန်သွားပြီးတော့ကွယ်လိုက်မှာအဲ့လိုကွယ်ရဖို့အတွက်သူကနောက်ဆုံးနောက်ဆုံးနဲ့သွားတယ် သွားပြီးတော့မြတ်စွာဘုရားအနီးလမ်းရောက်တဲ့အခါကျတော့လက်အုပ်လေးချီပြီးတော့အတန်လေးကြဲကြဲမပြောဘူးကရောစွမ်းပါဘုရားပါစွမ်းလောင်းတယ်ကရောစွမ်းပါဘုရားတဲ့တပည့်တို့အိမ်မှာတော့အရှင်ဘုရားအတွက်လောင်းစရာလူစရာမရှိတော့ဘူးဟောဒီကရောစွမ်းမယ်အလူခံတော်မူပါဘုရားကရောစွမ်းလောင်းခိုင်းအဲဒီမှာလောင်းပြီးတော့သူကပြန်ပြီးဆုတ်တယ် အဲ့လိုပြန်ဆုတ်တဲ့ကသတော်သွားမှာဗျာတပြည့်တို့အိမ်မှလွဲပြီးအခြားအိမ်ကိုကြွပါလို့ရှောက်လိုက်တဲ့အခါရသော်ဘုရားကိုတော်မြတ်ကြီးကဥပေါင်းတော်လှုပ်ပြီးရားလိုက်တယ်။ငါမကြွဘူးတဲ့။ဒီစာပေမှာလည်းပဲဒီရသော်ဘုရားဥပေါင်းတော်ရမ်းပြီးလှုပ်တယ်ဆိုတာဒီဝတ္ထုကြောင့်တခုပဲတွေ့တယ်။ဘုရားရှင်ကိုတော်မြတ်ကြီးဘယ်တော့မှဥပေါင်းလှုပ်ပြီးရမ်းပြတာမရှိဘူး။ အဲဒီမှာဒီပုံလေးမှကြီးဘာဖြစ်လို့လဲဆိုတော့သူတို့တရားရမယ်အရင်မြင်လို့ဒီနေ့ဟောလိုက်ရင်တရားရမှာမဟုတ်မြတ်စွာဘုရားကဘယ်လိုပဲဖြစ်ဖြစ်နောက်ပြန်မဆုတ်တော့မကြွအောင်သူတို့အတွက်သနာတော်မူလို့ငင့်ညာတော်မူလို့မြတ်စွာဘုရားရက်ကိုရမယ်သူဆွန်းလောက်တော့မလောင်းတော့ပုံသားကြီးသိအောင်ကတော့ရက်ကိုရရမယ်အဲဒီမှာဆွမ်းရတာပြီးပြီးတော့မြတ်စွာဘုရားအဲဒီမှာဥကောင်းတော်ဆုပ်ပြီးရမ်းလိုက်တာ ငါဟိုဘက်အိမ်မကြွဘူးဆိုပြီးတော့ရမ်းလိုက်တယ်အဲ့ဒီမှာဘုရားရှင်ကိုရောမြတ်ကြီးကကောင်းတော်ရမ်းပြီးကြလိုက်တဲ့အခါကျတော့အဲ့ဒီပုံလေးမှကြီးကမနေနိုင်တော့အဲ့ဒီမှာမနေနိုင်တဲ့အခါဘုရားရှင်ကိုရောမြတ်ကြီးဘယ်တော့မှကောင်းရမ်းတယ်ဆိုတာမရှိတော့သူ့ဥကောင်းရမ်းလှုပ်ပြလိုက်တော့အဲ့ဒီမှာပုံလေးမှကြီးကရှည်လိုက်တာအတန်ထွက်တယ်အဲ့ဒီမှာဘုရားရှင်ကလည်းရောင်ကြီးတော်တွေလွတ်တယ်ပုံသားကြီးမြင်ပြီးမြင်အောင်ဆိုပြီးတော့ရောင်ကြီးတော်တွေလွတ်လိုက်တဲ့အခါကျတော့အဲ့ဒီမှာအလင်းရောင်တွေကလည်းပဲ ကြောပေးပြီးတော့နေရပြီနဲ့သူ့မျက်နှာစာစီမှာဘုရားရှင်ရဲ့ရောင်ကြီးတော်တွေဆွတ်လိုက်တဲ့အခါအလင်းရောင်တွေမဖြာဘူးလားတခါလေအလင်းရောင်တွေဖြာထွက်လာတဲ့အခါကျပုံမှန်ကြီးကနောက်ကလည်းသူ့ဇနီးရဲ့ရေတံလေးကြားလိုက်တယ်အဲဒီမှာအလင်းရောင်တွေလည်းဖြာထွက်သွားတယ်ဆိုဘာပါလိမ့်ဆိုပြီးလေကြည့်လိုက်တော့ဟောမြတ်စွာဘုရားအဲဒီမှာခမက်စားနေရတာကနေကြပြခဲ့ရအဲဒီမှာချက်ချင်းမြတ်စွာဘုရားကို ချက်ချင်းတခါလေရှိခိုးဥချပြီးမြတ်စွာဘုရားတပည့်တော်ဟာပင်စစ်ကဇာယကပုံနာလို့ခေါ်ပါတယ်။တပည့်တော်အလှ၅မျိုးကိုမလှပဲဘယ်တော့မှဥဖြာဖြာစာယူထုံးစံမရှိပါဘူးဗျာ။အခုလည်းပဲအလှကံပုဂ္ဂိုလ်မကြွနိုင်တော့ဘူးဆိုပြီးတပည့်တော် စားနေပါပြီ။သို့တော်လည်းပဲတပည့်တော်ဒီဘက်ကတချမ်းတဝက်ကိုတော့တပည့်တော်စားပြီးပါပြီ။ဒီဘက်ကတဝက်ကတော့အတန်ပါဗျာတဲ့တပည့်တော်ဒါစားချင်မဟုတ်ပါဘူးတဲ့အတန်ပါတဲ့။ တကယ်လို့များမြတ်စွာဘုရားအလှခံမယ်ဆိုရင်တပည့်တော်လှူဒန်းလိုပါတယ်ဘုရားရှင်ကိုလျှောက်တာဘသူကလျှောက်တာလဲဟေးပုံနာကြီးကလျှောက်တာတပည့်တော်ဟာတဲ့ဒါမလှူပဲနဲ့ဘယ်တော့မှမစားခဲ့ပါဘူးတဲ့သို့တော်လည်းပဲအခုတော့ပြင်အလှခံပုဂ္ဂိုလ်မနာတော့ဘူးလို့ထင်လို့အလှခံပုဂ္ဂိုလ်လည်းလံနိုင်တော့မှမဟုတ်တော့ဘူးဆိုပြီးတော့စားမိပါခုစားပြန်တော့လည်းတပည့်တော်ဒီဘက်တချမ်းကိုပဲစားပါတယ် ဟိုဘက်ကတခြားကအကြံမဟုတ်ပါဘူးအတန့်ပါဗျာအဲတော့တကယ်လို့မြတ်စွာဘုရားအလှခံမယ်ဆိုရင်တဲ့တပည့်တော်အဲ့ဒီကြံနေတဲ့အချမ်းကိုလည်းလူတန်းလိုပါလေဗျာဆိုတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမြင့်စေပိန်ဒိတ်တဝါအတ္တဗုဒ္ဓဗတ္တံပြီးတဲ့အလေကောင်ကခွဲပြီးတော့ကြံနေတဲ့အချမ်းကိုလည်းပဲလှုပ်မဲ့ဆိုရင်ငါဘုရား အလှခံနေတဲ့ဒီလိုမှမဟုတ်ဘူးတဲ့ မိမိစားနေတဲ့သရိမကဗတ္တပိန်လုံးပြီးမရှမေဝအလုသဝိကောတဲ့မြတ်စွာဘုရားကသရိတမတ္တဗတ္တပိန်တော်ပြီတဲ့နောက်ဆုံးထမင်းလုပ်ပြီးလည်းပဲမရှမေဝငါဘုရားအား အလုသဝိကောတဲ့လျှောက်ပတ်တည်တာငါဘုရားတို့ကိုတဲ့မြတ်စွာဘုရားကဥဥဖြာဖြာလှူရင်လည်းပဲငါဘုရားအလှခံတယ်တဲ့ တဝက်ကိုစားပြီးတဝက်ကြံသေးတဲ့ချမ်းကိုအလှူရင်လည်းပဲငါဗျာအလှူခံတယ်တဲ့နောက်ဆုံးတကားကြီးတဲ့မင်းစားလို့သမင်းလို့တလုတ်ပဲကြံတော့တယ်အဲ့ဒီတလုတ်စာကြံနေတာလေးကိုမင်းကလှူဒန်းလိုတယ်ဆိုရင်လည်းပဲငါဗျာအလှူခံတယ်အကြံလှူတယ်ဆိုပြီးတော့ဗျာမငြင်းဘူးအလှူမခံဘူးလို့မြတ်စွာဘုရားမငြင်းဘူးဘာကြောင့်လဲဆိုတော့ လူတန်းတဲ့ပုဂ္ဂိုလ်ရဲ့တရားတရားကိုမြင့်ပြီးတော့ဘုရားရှင်လူခံတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီးဒါကတော့ငါဦးဖြားဖြားကြီးမဟုတ်တော့ဘူး။ငါဒါလှူလို့ဖြစ်မှဖြစ်ပါတော့မလားလို့စိတ်ထဲမှာမရှိနဲ့။ဒါကြောင့်ဘုရားကဦးဖြားဖြားလှူရင်လည်းလှူကောင်းတယ်အလှခံလို့ရတယ်။အေးမိမိကဒီဘက်တဝက်ကိုစားပြီးပြီတဝက်ကျန်နေတယ်ကျန်နေတဲ့တဝက်ကိုလှူရင်လည်းလှူလို့မရဘူးလား။မရဘူးအလှခံကောင်းတယ် ကဲနောက်ဆုံးစားနေတဲ့ဟာလေးတလုံးစာလေးကြံတော့တယ်ကြံတော့တဲ့တလုံးစာလေးကိုလှူမယ်ဆိုရင်လည်းအလှခံလို့မရဘူးလားအလှခံကောင်းတယ်လို့မြတ်စွာဘုရားဟောတာအဲ့ဒီကြတော့မှပုံသားကြီးဟာဝမ်းမြောက်ဝမ်းသာနဲ့အဲ့ဒီမှာသူ့ရဲ့ကြံနေတဲ့ခမင်းပကံယူပြီးတော့အဲ့ဒီမှာကြံနေတဲ့တဝက်အသတ်တရားမို့ဘုန်းကြီးတို့ယောဂီများရှင်းလူကြီးတွေကစားရင်ခေါင်းကဖြိုမစားနဲ့ကိုယ့်ဘက်ကလေးကကိုယ်စားဆိုတာဒါပဲ ကိုလှူခြင်းတဲ့တရားတရားဖြစ်ရင်ကြံနေတာကအကြံလားအတန့်လားဒီတဏ္ဍာလေးဖြစ်နေအောင်ပေါ့ဒါလေးကိုလှူလို့ရတယ်ကိုလှူခြင်းလှူလို့ရတယ်ကဲအချင်းချင်းကွာသူစားကြတယ်ကြောင်းမှာဖြစ်စီဘောဓာတွေမှာဖြစ်စီခုဘောဓာတွေမှာဆိုရင်ကြောင်းတွေကဟိုတုန်းကတော့မဟုတ်တော့ဘူးခွန်ကြီးတို့တခြားနိုင်ငံတွေလိုဖြစ်သွားပြီကြောင်းတွေကတန်ဝန်ယူတယ်အစားတော့ပါတန်ဝန်ယူတယ်ကျွေးတယ်အကုန်လုံးအစားတော့ပါတန်ဝန်ယူပြီးကျွေးနေတယ်ကြောင်းတွေကိုဖွင့်နေပြီမြန်မာနိုင်ငံမှာ အဲတော့ကိုသားနေတဲ့အချိန်ကနေပြီးတော့ဟိုပုဂ္ဂိုလ်တယောက်ကညာညာစားတတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ညာညာစားရမှလည်းဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ဟောကိုသားနေတဲ့အချိန်ကခုနကမစားဘဲနဲ့တဝက်ကလေးကိုတတ်မှန်လေးခြံပြီးတော့ကဲတကယ်ချင်းကြီးယူမလားကြော့ဒါလေးတတ်မှန်လေးပဲယူလိုက်ဆိုပြီးတော့ကြွေးရင်လည်းပဲဒါတဦးတယောက်ကို ကိုပေးလိုက်တာဖြစ်တဲ့အတွင်းအလူမြောက်သလားမမြောက်ဘူးလားမြောက်သွားတာပဲတတ်မှန်လေးပဲဒါကအလူပဲ

အတနောမိမိသာဝကိတပိသာဝကတို့ကိုဘေကုတိဖိခုဟူ၍ဝရထမိတ်ဆိုတော်မူကြကုန်၏ခိတဝတ္တအဘေမြဖြင့်ဘေကုနာမဘေကုမည်သည်ဟောတိဖြစ်ပါသနည်းအဲဒီမှာပုံနာကြီးကမြတ်စွာဘုရားရှင်ဘုရားတို့ဟာရှင်ဘုရားတို့ရဲ့တပိသာဝကတွေကိုဘေကုဘေကုလို့ခေါ်တယ်တဲ့ဘုန်းကြီးတို့အခုဒီမှာယောဂီတွေကိုလည်းဘေကုလို့ခေါ်လို့ရတယ် တရားအားထုတ်နေတဲ့ပုဂ္ဂိုလ်မှန်သမျှဘိက္ခုဘိက္ခုတဲ့မြတ်စွာဘုရားဟောထားတာဒါကြောင့်ဒီမှာရှေ့မှာထိုင်နေတဲ့ယဟန်တွေကလည်းဘိက္ခုပဲဒါကဝိနည်းကလာတဲ့ယဟန်နောက်ကယောဂီတွေကဘိက္ခုဆိုတာကတုတ်တန်ကလာတဲ့ယဟန်တရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာဘိက္ခုကြီးတယ်ဒါကြောင့်အရှင်ဘုရားတဲ့အရှင်ဘုရားတို့ရဲ့တတိတာဝကတွေကိုအရှင်ဘုရားများဘိက္ခုလို့မိတ်ဆိုကြတယ်တဲ့ ဘယ်လိုအရေးအချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်ပါသလဲတဲ့မေးတယ်။အဲ့ဒီအမေးလေးကိုမြတ်စွာဘုရားဖြေမယ်ဆိုရင်ဖြေလို့တဲ့တဲ့လူရင်းလေးဖြေလို့ရတယ်။ဒါပေမဲ့လို့မြတ်စွာဘုရားဒီပုံနာကြီးဇနီးမောင်နှံဟာအချိန်တော်ခါကာလကကတ္တပမြတ်စွာဘုရားလက်ထက်တော်ခါကာလကနာမရူပံ ဒီရုပ်ခန္ဓာကိုယ်ကြီးဟာနာနဲ့ရုပ်နှစ်ပါးပဲရှိတယ်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမဟုတ်ဘူးနာနဲ့ရုပ်ပဲလို့ဆိုတာကို သူကတ္တဗမြတ်စွာဘုရားလက်ထက်ကကြားနာဘူးခဲ့တဲ့ပါရမီကုသိုလ်ရှိတယ်နော်ရှင်းတော့တစ်ချိန်တစ်ခါလေးသူကြားနာခဲ့ရတယ်ကတ္တဗမြတ်စွာဘုရားလက်ထက်ကဒီခန္ဓာကိုယ်ကြီးဟာရုပ်နဲ့နာနှစ်ပါးပဲရှိတယ်ဒီရုပ်နာကလွဲပြီးငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာလေးကို ဘယ်လက်ထက်ကကြားခဲ့ဘူးတာလဲဒီကတ္တပမြတ်စွာဘုရားလက်ထက်ကသူတို့ကြားခဲ့ဘူးတယ်အဲ့လိုကြားနာခဲ့ဘူးတဲ့ပါရမီကုသိုလ်လေးပါတဲ့အတွက်ငါသူသူသိကျင်တဲ့ဘိက္ခုဆိုတဲ့အညီလေးကိုဖြည့်တဲ့အခါမှာဒီနာနဲ့ရုပ်လေးကိုပါထည့်ပြီးတော့ပြောလိုက်လို့ရှိရင်သူပို့ပြီးတော့သဘောပေါက်တယ်လေအဲ့လိုသဘောပေါက်ပြီးတော့တရားအသိဉာဏ်သူတွေသူရသွားနိုင်တယ်ဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ဣမေတွေပိသနာကတပံဗုဒ္ဓကာလေနာမရူပံတိဝရန္တနံကထာတုနေကထာတုနေတုနာမရူပံအဝိပစ္စိတဝါဝနေတံဓမ္မတေတေတုဝတတိဣမေတွေပိဇနာဤပုံနာဤဇနီမောင်နှံနှစ်ယောက်တို့သည်ကတ္တဗဗုဒ္ဓကာလေကတ္တဗမြတ်စွာဘုရားရှင်လက်ထက်တော်ခါကာလတုန်းစီက နမရူပံတိနာနဲ့ယုတ်ဟု၍နာတရားယုတ်တရားဟု၍ဝရဒါနံဟောကြားဆုံးမကုန်သောယဟန်တော်တို့ဤကတံစကားကိုသူနေသူနာကြားခဲ့ကြဘူးလေကုန်၏သူတို့ဟာကိုကတ္တဝမြတ်စွာဘုရားလက်ထက်တော်ခက္ကနာတုံးကယဟန်တော်များကနေပြီးတော့တရားများဟောတဲ့အခါတရားပြတဲ့အခါကလည်းကြတော့ဟောဤခန္ဓာကိုယ်ကြီးဟာနာမည်ယုတ်နှစ်ပါးတည်းသာရှိတယ် ဒီနာယုတ်နှစ်ပါးမှလွဲပြီးတော့အခြားပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာမရှိဘူးနာနဲ့ယုတ်ပဲရှိတယ်နာယုတ်နှစ်ပါးများသာရှိတယ်ဆိုတာကိုတန်ဃာတော်များဟောကြားတာကိုသူတို့ နာကြားခဲ့ဘူးလေဒါကြောင့်သူနေသူနာမသူနေသူဉာဏခဲ့ကြဘူးလေကုန်ပြီနာမရူပံနတ္တယယုတ်တရားကိုအဝိသစိတ်တဝါဝမစွန့်လွတ်မှု၍ဒါလည်း လေသာတို့ပုံနာจิตနိမောင်နာနှစ်ယောက်တို့အားဓမ္မံတရားကိုတည်သိတို့ဟောခြင်းငါဝတ္တတိသိ၏လို့အဲဒီလိုဘုရားရှင်ကိုတော်မြတ်ကြီးနှလုံးသွင်းလိုက်တယ်ဒီလိုနှလုံးသွင်းပြီးတော့အဲဒီမှာဒီပုံနာจิตနိမောင်နာနှစ်ဦးကိုဗျမနာနာမေသရူပေသအရိဇံတောအတိဇံတောအသောဇံတောဘိက္ခုနာနာမဟောတိတေဝတဝါဣမံဂါထာမဟာ ယမနဘုံနာကြီးနာမိတ်သနန္တရား၌၎င်းဘုပိသယုတ်တရား၌၎င်းအရိသံတော်မတတ်မဲ့သောသူသည်ဒီယုတ်နာဘုံမှာမတတ်မဲ့တဲ့ပုဂ္ဂိုလ်တဲ့အသင်္ဇံတော်မကန့်ညိတော်သူသည်ခုတရားအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတာကငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva မဟုတ်ဘူးယုတ်နဲ့နံပဲလို့ ဒီနှစ်ပါးရဲ့ရှိတာပဲငါဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးပုဂ္ဂိုလ်တ attva ဆိုတာမရှိဘူးနာနဲ့ရုပ်ရုပ်နဲ့နာဒီနှစ်ပါးရဲ့ရှိတာပဲလို့ဒါအမှန်သိဒီရုပ်နာပေါ်မှာတတ်မဲ့မှုတွေရှိပါဦးမလားကန့်ညင်မှုတွေရှိပါဦးမလားမရှိတော့ဘူးအာတောသံတောမစိုးရင်တော်သူဒီဘေကုဏနာမဘေကုမြည်တိဟောတိဖြစ်ပါ၏ဒီယုံနာပေါ်မှာတတ်မဲ့ခြင်းကန့်ညင်ခြင်းမရှိတဲ့ပုဂ္ဂိုလ် ယုံနာတရားတွေပေါ်မှာတွေ့တာကန့်ညှိမှုမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘိက္ခုတိဘိက္ခုဟူ၍ဝါယဟန်ဟူ၍ဟောစတိခေါ်ဆိုရတယ်။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီယုံနာတရားတွေပေါ်မှာကန့်ညှိမှုမရှိတဲ့ပုဂ္ဂိုလ်ဆွဲလမ်းမှုမရှိတဲ့ပုဂ္ဂိုလ်တွေ့တာမှုမရှိတဲ့ပုဂ္ဂိုလ်ဒီယုံတရားနဲ့တရားတွေဟာဖြစ်နိုင်ပြနိုင်ဖြစ်နိုင်ပြနိုင်ဖြစ်နိုင်ပြနိုင်နေဆိုတော့ဒီယုံနာတွေရဲ့မမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်တက်ဝင်နေပြီဆိုရင် ယုံနာနေပေါ်မှာတွေ့တာကန့်ညှိမှုဆိုတာရှိပါမလားအဲ့ဒီလိုမရှိဘူးအဲ့ဒီလိုမရှိအောင် အားထုတ်နေတဲ့ပုဂ္ဂိုလ်ဟူသမျှဟာဘိက္ခုယဟန်ပဲလို့မြတ်စွာဘုရားကဟောလိုက်တာအဲ့ဒီခါကျတော့မှဘုရားရှင်ဟောတဲ့တရားကိုဟူကတ္တဗမြတ်စွာဘုရားလက်ထက်ကသူတို့လာကြားခဲ့ဘူးတဲ့တရားလေးကို ပြန်နာလိုက်ရတဲ့အခါကျတော့ဉာဏ်လေးပွတ်ထွက်သွားတယ်ဉာဏ်လေးပါဖြစ်သွားတယ်အဲ့ဒီမှာဉာဏ်လေးပွတ်သွားတာသဘောပေါက်သွားတယ် အဲ့ဒီမှာဩကိုချိန်လုံးကလည်းပဲဒီယုံနဲ့တရားလွဲမှယုံနဲ့မှလွဲ၍ပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမဆိုတာမရှိဘူးဆိုတာဟောခဲ့တယ်။အခုလေးပဲယုံနဲ့လေးရှိပါလား။ဒီယုံနဲ့တရားမှလွဲပြီးအခြားပုဂ္ဂိုလ်တ attva မရှိဘူး။ယုံနဲ့ပုံမှာကန့်ညိမှုမရှိတဲ့ပုဂ္ဂိုလ်ဟာယဟန်လို့ခေါ်ပါလားဆိုတာအဲ့ဒီမှာသဘောပေါက်ပြီးတော့ဝိပဿနာဉာဏ်နဲ့မဉဏ်နဲ့အစဉ်စဉ်တက်တာအဲ့လိုအစဉ်စဉ်တက်နိုင်အောင်ဘုရားရှင်ကိုရောင်မြတ်ကြီးကသဗ္ဗတောနာမရူပသမေ ယတနာတိမမယိတံအတ္တအတ္တသာနာသောစတိသဝေဘိက္ခုတိဝစတိသဗ္ဗတောနာမရူပသမိယတနာတိမမယိတံယတံကျင်ပုဂ္ဂိုလ်အားသဗ္ဗတောအလုံးစုံသောနာမရူပသမိနတ္တယယုတ်တယ၌မမယိတံငါငါဥစ္စာဝမြတ်တို့ဆွဲလန်းခြင်းသည်နတ်ရှိမရှိပါ အတ္တသာကုံခြင်းပြောက်ခြင်းတို့ရောက်၍ထင်ရှားမရှိများတော်လေယုတ်တရားတန်တရားတွေဟာကုံသွားလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကျင်လိုက်ကြက်လိုက်ကုံလိုက်ကြောက်လိုက်မြဲတာလားမမြဲတာလားအတ္တသာကုံခြင်းပြောက်ခြင်းတို့ရောက်၍ထင်ရှားမရှိများတော်လေနတ်သောစတိမစိုးရင်ဒီရောက်နေဖြစ်ဖြစ်နေတာကြီးသိပြီးတော့လေစိုးရိမ်မှုမရှိဘူးတဲ့ နတ်သောစတိမဆိုရင်သာသောထို့သောသဘောရှိသောသူကိုဝေစင်စဉ်ဧကံအမှန်အားဖြင့်ဘိက္ခုတိဘိက္ခုဟူ၍ဘိက္ခုတိယဟံဟူ၍ဝုစတိခေါ်ဆိုအပ်ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဒီတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဒီယုံနံဒီပုံမှာဆွဲလန်းနေမရှိတော့ဆွဲလန်းကင်းပြောက်သွားတဲ့ပုဂ္ဂိုလ်ဒီယုံနံတဲ့ယုတ်တရားနံတရားတွေဟာပေါ်လိုက်ပြောင်းလိုက်ရှင်းလိုက်ပြက်လိုက်ဖြစ်နေပေမဲ့လို့လည်းပဲဒီပေါ်မှာစိုးရိမ်မှုဆိုတာမရှိတော့ဘူးအဲ့ဒီပုဂ္ဂိုလ်များကိုဘိက္ခုလို့ခေါ်တယ်တကယ်တော့ယုံနံဒီပုံမှာဆွဲလန်းမရှိဘူးဆိုရင်ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားဗျာအခုဆင်းရဲတယ်ဆိုတာဒီယုတ်ဒီနံဒီပေါ်မှာဘာဖြစ်နေလို့လဲ ဆွလန်းနေကြလို့ကိုယ်ရုပ်လေးကိုတခါနဲ့မနဲ့လင်းရင်ပြင်ရမယ်ပြူရမယ်ဒါရုပ်လေးကိုမှမပြင်ဆင်ပြီးတော့သဘောကျဆွလန်းနေတာသူများဆွလန်းတာတဲ့ကို ကိုယ်တိုင်မို့ပဲကိုယ်ရုပ်လေးကိုပဲအမြဲတမ်းဆွလန်းနေတာအဲ့လိုဆွလန်းနေခြင်းအဖြစ်ချမ်းသာကြောင်းလားဆင်းရဲကြောင်းလားဗျာဆင်းရဲကြောင်းယုံနာပေါ်မှာဆွဲလန်းမှုကင်းပါပြီအဖြစ်ပြစ်တွေမြင်ပြီးတော့ဆွဲလန်းတွေဆက်သွားပြီဆိုရင်ဆင်းရဲမငြိမ်းဘူးလားဗျာ ဒီဆိုကြည့်လိုက်စမ်းပါယုတ်နံပေါ်တွင်ဆွဲကင်းလျင်အစဉ်ချမ်းသာမည်ယုတ်နံပေါ်တွင်ဆွဲကင်းလျင်အစဉ်ချမ်းသာမည် ဒီယုံနာပုံမှာဆွဲလန်းကင်းသွားရင်ချမ်းသာမယ်လို့မြတ်စွာဘုရားကဟောလိုက်တယ်။ဒီယုံနာတရားတွေပုံမှာဆွဲလန်းမှုတတ်မှတ်မှုမရှိတဲ့ပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်လို့မြတ်စွာဘုရားဖြေလိုက်တော့သတ္တဝမြတ်စွာဘုရားလက်ထက်က နာကြားခဲ့ဘူးတဲ့တရားလေးပြန်ပြီးတော့နာကြားတော့ဒါနဲ့ပါရမီတွေကလည်းပြည့်စုံလာတဲ့အချိန်ဆိုတော့ဉာဏ်တွေကပွင့်ပြီးတော့အဲဒီမှာဝိပဿနာဉာဏ်တွေမှအဆင့်ဆင့် မဲ့အစဉ်စဉ်ကိုယ်အစဉ်စဉ်ဆက်ရောက်ပြီးတော့အနာဂါမိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်သွားဘယ်ဉ္ဇဉ်ရောက်သွားရင်ဒီအနာဂါမိမဉ္ဇဉ်ပူဉ္ဇဉ်ဆိုတာမက်သုံးဆင့်ကိုယ်သုံးဆင့်တက်သွားအထက်မှာအရဟတမဉ္ဇဉ်ပူဉ္ဇဉ်ပဲကျန်တော့တယ်အဲဒီမှာအနာဂါမိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးတော့အနာဂံတည်သွားတာဒီတော့ဒီလိုတရားသူတွေရသွားတယ်ဆိုတာရှင်းတာကတ္တပမြတ်စွာဘုရားလက်ထက်ကတရားလေးတစ်ချိန်နာဘူးခဲ့တယ် ဒီယောဂအကြောင်းလေးတွေကိုတစ်ချိန်လာဘူးခဲ့တဲ့ပါရမီ ကုသိုလ်လေးကဟောခွန်ကြီးတို့ကောရမမြတ်စွာဘုရားလက်ထက်ကြတော့အဲ့ဒီကုသိုလ်လေးပါရမီလေးပြည့်စုံသွားတဲ့အခါကျတရားဉာဏ်ဉာဏ်မရဘူးလားကဲဒီကနေ့လဲခွန်ကြီးတို့ယောဂီများမိမိတို့တရားတွေပေါ်မှာစိတ်ဝင်စားလို့ပဲဖြစ်စေစိတ်မဝင်စားလို့ပဲဖြစ်စေအဲ့ဒီမှာမှနာကျင်လို့ပဲဖြစ်စေမနာကျင်လို့ပဲဖြစ်စေအာထုတ်ခြင်းလို့ပဲဖြစ်စေအာမထုတ်ခြင်းလို့ပဲဖြစ်စေ ကဲမိမိရဲ့ကြောင်းရောက်မှတော့ကြောင်းသိကတိုင်းနေနေရောမပြီးရောက်ရင်ရောမသားကဲ့သို့ရှင်းမယ်ဆိုပြီးတော့အဲဒီမှာကိုယ်ဟာစိတ်မပါပေမဲ့ကြိုးစားပြီးတော့ဒီပါရမီကုသိုလ်လေးကြီးအားထုတ်သွားရင်ပါရမီကုသိုလ်တော့မရဘူးလားကဲဒီပါရမီကုသိုလ်လေးကနောင်တစ်ချိန်မှာမိမိကိုပြန်ပြီးတော့အကျိုးပြုမလားမပြုဘူးလားညာကဲဒီကနေ့ခွန်ကြီးတို့ရှင်မင်းဝန်ရိပ်တာကိုဝင်သွားတဲ့တရားလေး၃ရက်ဖြစ်စီ၅ရက်ဖြစ်စီ9ရက်ဖြစ်စီ10ရက်ဖြစ်စီဝင်သွားတယ်ဘာမှမသိလိုက်ဘူး အာထုံနည်းလေးတော့ပြလိုက်တယ်ဘာမှသိမသွားဘူးဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာဒီတစ်ကြိမ်ဘာမှမဖြစ်ပင်နဲ့နောက်တစ်ကြိမ်ပြန်ပြီးတော့တရားလေးအားထုတ်ရင်စိတ်တည်ငြိမ်မှုမြန်မြန်ရမလားနှိမ့်နှိမ့်ရမလားကဲပထမဝင်သွားခဲ့ဘူးတဲ့ပါရမီကုသိုလ်လေးကအထောက်ပံ့ပြုသွားတာဒုတိယအကြိမ်ကျတော့ပို့ပြီးဆင်ပြေသွားတယ်နောက်တတိယအကြိမ်အားထုတ်ပြီဆိုတော့ဒီတဲ့ဒီတဲ့ပို့ပြီးတော့တရားသဘောလေးတွေမတွေ့နိုင်ဘူးလားညာတွေ့နိုင်တယ်အဲ့ဒီလိုပဲအခုဒီမှာလေးပဲ သူနာဘူးခဲ့တဲ့တရားလေးကိုပြန်နာရရတဲ့အခါကျတော့ဩဉာဏ်ကြီးပွင့်ဆက်သွားပြီပါရမီတွေပြည့်စုံတဲ့အခါအနာဂတ်မိမညာကုညာဆက်ရောက်ပြီးတော့အနာဂတ်တည်သွားတယ်ဒါကြောင့်ဘုန်းကြီးတို့အခုဒီမှာလေးပဲတရားနာတဲ့အခါမှာစိတ်ဝင်စားလို့ပဲဖြစ်စီမဝင်စားလို့ပဲဖြစ်စီတိတိကျကျရိုးရိုးသေးသေးနာခြင်းအပြင်ပါရမီကုသိုလ်တွေဖြစ်မယ်တရားအားထုတ်တဲ့အခါမှာလည်းစိတ်ပါပြီးဖြစ်စီမပါပြီးဖြစ်စီငါကြိုးစားပြီးတော့ကိုယ်စိတ်ကလေးကိုညှင်းအောင်ဒီကညွှန်ကြားတဲ့အတိုင်း ရအောင်ကြိုးစားပြီးတော့ငါအားထုတ်မယ်ဆိုရင်အားထုတ်သွားရင်ဒီမိမိတို့အားထုတ်တဲ့ဝိပဿနာတွေကပါရမီကုသိုလ်တွေမဖြစ်ဘူးလားဗျာဒီပါရမီကုသိုလ်တွေကနေပြီးတော့နောက်တစ်ချိန်မှာပြန်ပြီးတော့မိမိတို့ကိုအကျိုးမပြုနိုင်ဘူးလားအေးအခုဒီမှာပုံနာကြီးဇနီးမောင်နှံကိုမြတ်စွာဘုရားရှင်ကနာနဲ့ရုပ်ကိုပဲတခါနဲ့ဆက်နွယ်ပြီးတော့ဒီနာယုတ်နှစ်ပါးမြတ်ရှိတယ်လို့သိပြီးတော့ဒီနာယုတ်ပေါ်မှာဆွဲလန်းမှုကင်းတဲ့ပုဂ္ဂိုလ်ကိုယဟန်လို့ခေါ်တယ်လို့မြတ်စွာဘုရားဟောလိုက်တာ အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားကိုနာကနာခန္ဓာဉာဏ်သွင်းပြီးတော့ရှုပွားအထုတ်ရင်းနဲ့နာကြလိုက်ဘုရားရှင်ဟောကြားတဲ့တရားဆုံးတဲ့အခါကျတော့အဲ့ဒီပုံနာကြီးဇနီးမောင်နှံနှစ်ယောက်ဟာအနာဂံတည်သွားတယ်။ဘာတည်သွားလဲ။ဒါကြောင့်ဒေသနာဝတ္တနေဒေသနာတော်ဤအဆုံး၌ဥဘောပိဇယံပတိကဥဘောပိဇယံပတိကပုံနာကြီးဇနီးမောင်နှံနှစ်ယောက်တို့သည်လေအနာဂံမိပလေနာဂံမိဘုဒ္ဓတို့ ဋိဌဟိတုကောင်းစွာမသွေကြည်တော်မူကြပါ၏ကုန်တည်းဒီမာယာဆို